အာသီဝိသောဗမဗုဒ္ဓံတရားတော်ကြီးဟောလာတဲ့မောင်တော်တော်များတော့သုံးပိုင်းနဲ့ရောက်နေပါငွေလေးကောင်ငါလေးပါဗုဒ္ဓသူသာငါဗျာငါခန္ဓာနှင့်မိညာရာပဲ့သာဆွဲခြင်းကြောင့်ရွာတဲ့သုံးည6ပါးရသို့ယောက်ကတပုံ6ပါးယုံမှုသုံးဆုံးလည်းများဝင်လာကြ၍ဩဃလေးတွေမြင့်ပင်လည်းဤ

ရံသူကြီး၅ဦးကလည်းနောက်ကလိုက်နေတယ်ကိုငငယ်ကမနာရင်ကြီးခင်မင်ခဲ့တဲ့မိတ်ဆွေငယ်ချင်းကလည်းအဲတွေ့ရသဖို့ရလည်းနဲ့သွဲကန်ပြီးတော့လိုက်နေတယ်ဒီလိုလိုက်နေလို့ရေးနေရင်ရွာရဲ့ကုန်းရောက်ရွာရဲ့ကုန်းလူမကြီးရဲ့ရွာရောက် အဲဒီကြွားမှာလိုက်ပြီးသာနာချပေါ်လိုက်တော့အသုံးကြတာမတွေ့လို့ဖြစ်တဲ့ခန္ဓာနားမယ်လို့သိကူးနေတော့ရွာပြင်းကနေပြီးဓမြာကြီး6ရောက်ဝင်လာကြကြပြီဆိုတာကြားတော့မနာနိုင်မနဲ့ထွက်ပြီးတော့ကြီးရတော့ရည်ပြင်းရဲ့ပင်လယ်ကမ်းစာရောက်ပြီးတော့သွားတယ် ဒီဘက်ကမှနေလို့ရှိရင်တော့ဝီကြီးလေးကောင်ကလည်းတော့ပြီးလာမယ်ညာသူငါးဦးကလည်းပြီးလာမယ်မိတ်ဆွေငယ်ချင်းညာသူကလည်းပြီးလာမယ်ဓမြကြီးเจ้าကလည်းနောက်ကလိုက်လာလို့သူလည်းပြီးလာမယ်အဲဘေးရတယ်ဒီနဲ့မလွတ်နိုင်ဘူးဟိုဘက်ကရောက်တော့လို့ရှိရင်တော့ဘေးရတယ်ကျင်းတယ်ဒီဘက်ကမလိုက်နိုင်ဘူးပြီးတော့ကူးစရာကလေလည်းမရှိဘူး လင်မောလည်းမရှိဖောင်လည်းမရှိသရာလည်းမရှိဆိုတော့ကိုယ့်အကိုဖြစ်တယ်လို့နဲ့ဖောင်ခွဲရမယ်ဒီနာကထသာခပလာသမြဲတော့သိခဲ့တော့ဒီကိုင်းဒီသားဒီသားကြောင့်ဒီရွယ်ငယ်တဲ့လူဟာတွေအမိုက်တွေစုပြီးတော့လူလူဝခံရောဖောင်လေးလုပ်ပြီးဘဝကူရမယ်

ကိုရာဖောင်းမယ်ဒါဖောင်းဆိုတာမဂ္ဂင်7ပါးတရားပဲမြတ်စွာဘုရားသာသနာတော်မှာမဂ္ဂင်7ပါးတရားအရေးအကြီးဆုံးအချုပ်အခြာကိုခြင်းတရားပါပဲနာကောင်းတဲ့တရားဒီကိုခြင်းတရားလေးမသိကြတဲ့အတွက်ကြောင့်သံဃာတွေကမထွန်းမြောက်နိုင်ပဲဖြစ်အမှန်တရားကောင်းတဲ့ဒီကောင်းလမ်းကောင်းလေးပဲ

အဲဒီမိကောင်းလေးလိုက်နာပြီးတော့ပြုကျင့်ရတယ်စိတ်ကူးရတယ်ယောဂဝိဒနာပျောက်သွားတော့တယ်နဝန္တာတွေရတယ်ရတာလို့ပဲသံဃာထဲမှာဘဝအသိဖြစ်ရတယ်၊အိုးရတယ်၊နာရတယ်၊သိရတယ်သံဃာဆင်းရဲတွေနဲ့တွေ့နေရတယ်။ကာမကောင်ကြောင့်မသိတဲ့အခါကာလကျအပေလေးပါးကြရတယ်

ဘာမှသောတာတိမရှိတော့ဘူးဘယ်မှလည်းပြေးလို့မလို့ဘူးသူသာဒီထဲမှာဒုက္ခရောက်တယ်အဲဒီလောကမှာရာဇုပ်ပြစ်တာတဲ့ပုဂ္ဂိုလ်တွေများလို့အပြင်ဘက်မှာသူတစ်ချိန်ကနေပြီးတော့သူများတွေအကျိုးမဲ့ပြအောင်လို့ပြုလုပ်တဲ့ပုဂ္ဂိုလ်တွေဟာဒီနေ့တစ်ချိန်ကြာကာမကောင်းကြောင်းမသိတော့ဒီရာဇုပ်ပြစ်တာပြီးထောင်ထဲရောက် ဘယ်မှမပြေးနိုင်ဘူးဒုက္ခရောက်ဒါကဘယ်တော့မှညှင်းစေသေးဘူးပုံမှန်တော့ငရဲဆိုတာအများရပဲတဲ့အဲငရဲမိတွေတုံးနဲ့လောင်းနေတာလည်းဒီတိုင်းနေနေရတာခါနေရတာဘယ်မှလည်းပြေးလို့မရှိဘူးမိမတော်တဲ့နေရာလည်းမရှိဘူးဘုံလုံးလောင်းနေငရဲရင်းတွေကနေဆက်နေတယ်ဆိုကြရင်လည်းပဲအဲ့ဒီမှာလည်းပဲခုတ်လိုက်ခြေလိုက်ဖြတ်လိုက်ရတာတွေသာခါနေရတာပဲတော့တယ်ဘယ်သူမှလည်းကဲမဲ့လို့လည်းမရှိဘူး ဒုက္ခတွေရောက်တယ်။ဒါငရဲဒုက္ခမမြင်ရဘူး။ဈိတာတွေဆိုတာလည်းငါမှုဖောင်းမှပြီးတော့ဈိတာဖြစ်တဲ့နေကလည်းတစ်ခါမှမစားရဘဲနဲ့ဒီတစ်ခါမှမတော့ရဘဲနဲ့ဒုက္ခရောက်နေတာတွေကြည့်လို့ပဲဒါတွေလည်းပဲအဲဒါတွေလည်းပဲဒုက္ခရောက်တယ်။တိရစ္ဆာန်တွေငရဲတို့ဈိတာတွေတော့မမြင်ရဘူး။ဒိဋ္ဌာန်တွေကတော့မြင်နေရတဲ့သူ့နေရတာပဲ င်ကြီးတွေဆိုရင်နွားတို့ကျွဲတို့ဆင်းတို့မြင်းတို့ကောင်ကြီးတွေတွေ့နေအကောင်ငယ်တွေကတော့အများကြီးပါပဲအကောင်ငယ်တွေကတော့ကျက်တို့ဝက်တို့ဘယ်တို့စိတ်တို့သိုးတို့စသည်ဖြင့်ဒီကောင်တွေလူတွေလူတွေအင်းကြီးပဲလုပ်ပြီးစားတော့ကြတဲ့အကောင်တွေနေသနာတွေအကောင်တွေဒီကောင်တွေလည်းပဲဘန္တော်ရီလူတွေကပါပြာသားမြင်စေ ကတွေရောက်နေတယ်အဲဒါတော့မကြီးတဲ့မနာသိမွားတဲ့တတ်တော်လေးတွေရှိတယ်ဒီကောင်တွေကတော့ချမ်းသာရလို့တည်းရှိကြမတယ်မဟုတ်ဘူးကိုယ်ကောင်လေးငယ်လေးတွေဒီကောင်တွေညာကြီးအဲဒါတော့အဲဒီတော့ပယ်လေးပုံတွေလည်းကြာရောက်ပြီးတော့ဒုက္ခရောက်တယ်အဲဒီလိုဒုက္ခရောက်ပြီးတော့နေတဲ့သံဃာထဲမှာ မနေခြင်းပဲပဲလည်းမတတ်နိုင်ဘူးဘယ်မှမပြေးနိုင်ဘူးအဲဒီသံဃာတွေကလုံးမရအောင်လို့ကြောင့်နီလန်းကိုအဲရှားဖို့ကြတယ်သံဃာတွေကသံဃာပြင်းတွေကလုံးမရအောင်ရှားဖို့ကြတယ်ဘာဝနာဘအခါကာလမှာဘုရားလောင်းပညာရှိကြီးတွေဘုရားလောင်းနဲ့ ဘုရားလောင်းကဲသောပုဂ္ဂိုလ်ကြီးတွေရှိကြပါတယ်အဲဒီပုဂ္ဂိုလ်တွေကဟိုဆင်းရဲကလုံးမြောက်လုံးမြောက်ကြောင်းတွေကိုတော့ထွက်ရသေးရန်ပြုပြီးတော့ရှာဖွေကြတယ်အဲဒါမှလို့နိလကမတွေ့ဘူးဟုတ်ရသော်ပြသာသနာတော်ထုံးကနေတဲ့အခါဖြစ်ပေမဲ့လို့ဘုရားသာသနာတော်ကိုမသက်ဝဲမယုံကြည်နိုင်တဲ့

မြတ်စွာဘုရားပွင့်လာတော့မှဒီမဂ္ဂင်7ပါးတရားတွေကိုမြတ်စွာဘုရားဟောရတယ်မြတ်စွာဘုရားဟောတော့လဲကိုယ်တိုင်ကျင့်ပြီးကိုယ်တိုင်တွေ့လို့လက်တွေ့ဖြစ်ပြီးမှဟောတာမြတ်စွာဘုရားကစိတ်ကူးစဉ်းစားပြီးဒီလိုချင်းဖြစ်တယ်ဘယ်လိုချင်းဖြစ်တယ်လို့တွေးစားပြီးဟောတာတော့မဟုတ်ဘူးကိုယ်တိုင်တွေ့ပြီးမှဟောထားတဲ့တရားအဲဒီမဂ္ဂင်7ပါးတရားအဲဒီမဂ္ဂင်7ပါးတရား မန္တရာဝစီရဲတွေကလွတ်မြောက်တဲ့ဟိုဘက်ကကူဖို့ရာဖောင်းမယ်မျိုးသာအရေးကြီးပါတယ်အဲမဂ္ဂင်7ပါးတရားဒါနာကုသိုလ်ဆိုလည်းမဂ္ဂင်7ပါးတရားပါဝင်တာပဲနိဗ္ဗာန်မှာဘုရားကြီးမှန်းပြီးတော့ဒါနာကုသိုလ်တွေပြုလူရဲ့မဂ္ဂင်7ပါးတရားပါဝင်နေတာနိဗ္ဗာန်မှာကိုကြီးမှန်းပြီးတကလားသီလကိုစောင့်တည်ခြင်းသို့ဒီကနေ့ပဲမဂ္ဂင်7ပါးတရားပါတာပဲ

နောက်ခါကာလမှာရောက်မှာမဟုတ်ဘူးခုလည်းငင်းရောက်ွယ်အားထုတ်ရတာဝိပဿနာအားထုတ်လို့ဝိပဿနာညာပြည့်စုံလို့ရှိရင်ယခုလည်းငင်းတထိုင်တွင်လည်းရနိုင်တယ်ခုနှစ်ရက်တွင်လည်းရနိုင်တယ်15ရက်တွင်လည်းရနိုင်တယ်တစ်လတွင်လည်းရနိုင်တယ်မြတ်စွာဘုရားခုနှစ်နှစ်ပြန်ဟောတာဒါမှမရလို့ရှိရင်လည်းဒီကနေ့ရနိုင်တယ်ဒီကနေ့မှမရလို့ရှိရင်လည်းဘဝအသေးရောက်တဲ့အခါကျတော့နတ်ပြည်တွေနဲ့ရောက်လို့ရှိရင်ရောက်ပြီးမကြခင်တွင်မဲ့ တရားသူတွေရနိုင်တယ်အဲဒီလိုအစဉ်စဉ်တရားတွေရနိုင်တော့ပါတယ်အဲဒီတော့ဒီမဂ္ဂင်7ပါးတရားသံဃာကဆွမ်းမြောက်လာသံဃာသံဃာရည်ကြီးကနေပြီးဟိုဘက်ကိုကူးပြီးတော့လွန်မြောက်သွားဖို့ရတဲ့။ပေါင်းမယ်မဂ္ဂင်7ပါးတရားတွေတော့ပေါင်းအဲဒီပေါင်းအကြောင်းသနည်း နဲ့သတင်းကြည့်သွားပြီးတော့သမာဓိဋ္ဌိယောဂီပြီးသမာသင်္ကပ္ပယောဂီပြီးသာပညာမဲ့ခင်နှစ်ပါးပေါ်တယ်သမာဓိဋ္ဌိသမာသင်္ကပ္ပပညာမဲ့ခင်နှစ်ပါးပြီးသွားတယ်သမာဝါစာသမာကမ္မနာသမာဇီဝစာသီလမဲ့ခင်သုံးပါးဒါလည်းဒီနေ့ပြောပြီးသွားပြီဒီနေ့သမာဓိမဲ့ခင်သုံးပါးလည်းရောက် သမ္မာဝါယာမသမ္မာသတိသမ္မာသမာဓိဆိုတဲ့အဲဒီသမာဓိမဲ့ခင်၃ပါးသတ္တမောသာဘေကဝေသမ္မာဝါယာမောဘေကဝေယသမ္မာဝါယာမောသမ္မာဝါယာမမဲ့ခင်သည်ကတမောသာဘေဘာနိမူပါသမ္မာဝါယာမမဲ့ခင်ဆိုပါလေ

စိတ်ဓာတ်စိတ်ကိုပရတိစိတ်ဓာတ်စိတ်ကိုပကနာတိချီမြောက်၏ပရတိအာထုတ်၏အဲမဖြစ်သေးတဲ့အာဟုလိုတွေမဖြစ်ရအောင်အာထုတ်တယ်တဲ့တို့ရုပ်ရတာပါပဲသမဝါယမပဲမဖြစ်သေးတဲ့အာဟုကိုယ်မှာမဖြစ်ဘူးသေးဘူးသူများတွေဖြစ်တာကိုမြင်ရတယ်ကြားရတယ်အဲဒီအကုသိုလ်မျိုးတွေပေါ့ ကိုမဖြစ်သေးဘူးသူများတွေပြင့်နေတယ်ဆိုရင်အဲဒီအကုသိုလ်မျိုးတွေမဖြစ်အောင်ကြိုးစားရမယ်အဲဒီလိုကြိုးစားတာသမဝါယမပဲဥပမာဆိုတော့ပုဂ္ဂိုလ်တယောက်ကယုံရင်ကျမ်းသာတဲ့စကားတွေပြောဆိုနေတယ်လူသိသိုးလို့ဒေါသလည်းပြောနေတယ်ဆေးတိုင်းဝါးသားတွေကိုပြောနေတယ် စိတ်မဆိုးတဲ့ပုဂ္ဂိုလ်အနေအမြင်နဲ့ကြည့်ရင်တော့တော်တော်ရုပ်ဆိုးတာပဲစိတ်ဆိုးပြီးပြောနေတဲ့စကားတွေဘာမှကောင်းတဲ့စကားတွေမဟုတ်ဘူးကိုယ်နဲ့မဆက်တဲ့ပုဂ္ဂိုလ်ပြောရင်တော့အထူးအဲ့ဒါကတော့စဉ်းစားကြရမလို့ပါကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်ကိုချစ်ခင်ရင်းနှီးနေတဲ့ပုဂ္ဂိုလ်ကပြောတော်မှာဒီကျမ်းကျမ်းနာပြောတာတော့မကြိုက်ဘူးကျမ်းကျမ်းနာဆဲဆိုနေတာတွေကျူးလူကျမ်းသားတွေပြောနေတာမကြိုက်ဘူး အဲဒီတော့ဒေါသမဖြစ်တဲ့ပုဂ္ဂိုလ်ကဒေါသဖြစ်တဲ့ပုဂ္ဂိုလ်ရဲ့အပြုမူတွေမြင်ရတဲ့အခါဒါတွေမကောင်းဘူးဆိုတာသိရတယ်။ဒါတရားမလိုက်သားတဲ့ပုဂ္ဂိုလ်တောင်မှသိတတ်ပါတယ်။တရားကစိတ်ဝင်စားနေတဲ့ပုဂ္ဂိုလ်ဆိုရင်တော့အမှန်တရားထင်ရှားတာပဲလို့ဆိုအဖြူရဲ့မဲခွက်ကြတယ်လို့လေ။ဘဝလေးဖြူလေးကိုအမဲလေးသွန်းတော်လို့ချင်းဟူသွားတာအမှန်တရားထင်ရှားအဲ့ဒါလိုပဲ။

ငါနှိမ့်ဆက်မခံရအောင်ကြိုးစားမယ်နှလုံးသွင်းရပါဘူးဒီလိုခုလိုသူ့လိုမထိမ့်မသိမ့်နိုင်လို့ပြောမိဆိုမိတွေပြောမဆိုမတွေမဖြစ်စေဘူးငါစောင့်ရှောက်မယ်ဆိုပြီးနှလုံးသွင်းပြီးစောင့်ရှောက်လိုက်ရအဲဒီလိုစောင့်ရှောက်နေတာတော့ဒါကသမဝါယမမဂ္ဂင်ပဲပြောကြတကယ်ကျုံလာပြီဆိုတော့မှအင်းအဲပြောကြတကယ်ကျုံလာတော့မှ

အာဒိနာဒါနလောဘဥစ္စာကိုခိုးယူခြင်းခိုးယူရဲလိမ်ယူရဲလဲစားပြီးတော့ယူရဲအနိုင်တနှိမ့်ဆက်ပြီးတော့ယူရဲမင်းကြီးနဲ့ပဲယူယူပေါ်လေတော့အာဒိနာကခေါ်တယ်လို့အင်အားကြီးရှိတယ်လေနှိမ့်ဆက်ပြီးတော့ယူလို့ရှိရင်လည်းဒါလည်းအဒိနာဒါပဲခိုးယူတယ်လို့ပဲခေါ်တယ်

သူများတွေရေကျိုးမှားတော့အစာမှားတော့လူပြင်းပြားပြီငါတော့ရေကျိုးမမအောင်နေမှာပဲအစာမမအောင်တော့ကြောင်မပဲလို့သတိပြုရအသွားလာနေထိုင်နေသတိပြုရတယ်အဲဒီလိုသတိပြုပြီးတော့ကြောင်းနေလို့ရှိရင်ဒါပြားနာတွေกินတတ်ပြီးတော့ကိုမအသွေးသားတွေညညွတ်အောင်ပြုကျင်ပြုကျင်ဖို့ရသေးလေးပါလေရှိနေတယ်ဒါတွေလည်းပြုကျင်ပေးရတယ်

maka ụmụ dị dị ya ya agụgo diariduye iduyardiyaze eriagụoriiatụde na mawaya amioachiji aụụ maka imeta ihe anụgụ naego mmanya julunye zorekarịa duz itowa နေသားနဲ့စပ်ပြီးတော့လည်းအပေါ်ရပေါ်လည်းရှိတာပေါ့လေ။ပါဠိပါဒသူသက်တာတဲ့ဆိုသေအောင်တမှာမဟုတ်ညင်းစင်းနေတဲ့တာတွေလည်းပါလေလည်းပါတော့တာပေါ့သူက။မြောက်သာခိုးတယ်ဆိုခိုးမှမဟုတ်ဘူး။မြောက်သာတဲ့ပစ္စည်းရပစ္စည်းရောက်နေလို့ဆိုတယ်လည်းပါလေလည်းကုန်ပါတော့တာပေါ့။အဲပြီးတော့မူတာဝါဒလိန်လီပြောခြင်းဝိသုနာဝါစာဂုံတိုက်ခြင်းရူတာဝါစာဉာဏ်တော်စကားသေကြည်ဆိုခြင်း ဘာဘာဗလာဘာအပြင်ပြင်းစကားတွေပြောခြင်းဝစီကနဲ့အဲဒါလည်းသူများအကျိုးမဲ့ပြောတယ်ပြောတဲ့စကားတွေအကုန်ပဲအကုန်ပဲအကျိုးမဲ့စကားတွေအကုန်အဲဒါလည်းသူများပြောတာကြားရင်သူများပြောနေတာကိုကြားတွေ့ရသိရလို့ရှိရင်ငါတော့ဒီစကားမျိုးမပြောပြအောင်အထုံးမယ်လို့နှလုံးသွင်းပြီးအထုံးပါသမဝါယာမလိုက်ခင်နဲ့ကောင်းနေပြီဒီသမဝါယာမလိုက်ခင်အရေးကြီးတယ်

adourọchịcha a ugboaa ụchi bụ lọwa ọ gra ya ihe latamaa agụgo dị ya adohi ngbara achi ya alaadụji nsana a ozi naedijeze hi

ဝိရိယံလုံးလအာထုံမှုကိုဝိရိယံလုံးလကိုအာရတိအာထုံဤစိတ်တံစိတ်ကိုဗေဒနာတိချင်းမြောက်ဤဗရတိကျူဇာအာထုံဤအကုန်လုံးအာထုံသာကြီးရပါပဲသမာဓိကျူဇာအာထုံတဲ့ဥစ္စာကိုကျူဇာပဲအာထုံတဲ့လုံးလပြုတယ်ကြောင်းညာစိုက်တယ်ဒီလိုဒီဘုလို့ရှိတယ်မှာပါဠိကလည်းဒီလိုပဲဒီဘုလို့ ရိယနဲ့လောက်တာဒီလိုပါပဲမိမိမှာဖြစ်မှုတဲ့အကုသိုလ်တွေတဲ့ပယ်နိုင်အောင်အားထုတ်ရတယ်အဲအာယောနိတော်မသိကာရကြမသိမဲ့တဲ့နှလုံးသွင်းပြီးတော့အကုသိုလ်တစုံတရာဖြစ်ပေါ်လာရင်အဲဒီအကုသိုလ်လေးပယ်ရတယ်စိတ်ထဲတွင်ဖြင့်စိတ်ထဲတွင်ကြောက်တော့ပယ်ရတယ်စိတ်ထဲကမတော်တာသွားပြီးစဉ်းစားမိပြီ များကိုညင်းစေလိုတဲ့သဘောပေါ်လာပြီဆိုရင်အဲ့ဒါလေးဖြောက်လိုက်တယ်။ဒါမတော်တဲ့ငါလမ်းလွဲသွားပြီခြေလမ်းလွဲသွားတာမျိုးအဲနောက်ထပ်မဖြစ်စရာဘူးတခါလာဖြစ်နောက်ထပ်ဖြစ်နောက်ဆက်ပြီးတော့အာမထုမကောင်းမှသိတဲ့နဲ့ထပ်ပြီးအားထုတ်လို့ချင်းနေနေရကြမယ်။လမ်းပေါ်လာခလုတ်တိုက်တဲ့ခလုတ်တိုက်တော့ကိုကအပွားနေရာပြလို့တိုက်တော့တာက အဲဒါခလုတ်တိုက်လို့ရှိရင်ဒီလမ်းကခလုတ်ရှိတယ်ခြေတော့ကိုအမြင်မြင်လေးကြွသွားမှာတတိပြုနေသွားမှာဖြစ်နေအမှတ်တမဲ့သွားလို့ဖြစ်မှာအမှတ်တမဲ့သွားလို့ဒီမှာတတိတိုက်ပြီနောက်တစ်ခါမတိုက်ရအောင်ခြေတော့ကိုယူဆိုင်ပြီးကြွပြီးတော့သွားရတယ်အဲဒါငါဒီကလုတ်တိုက်ရမလားဆိုပြီးထတိုက်လို့ရှိရင်တော့ကိုနာယုံရှိတာပဲဒီကလုတ်ကတော့ဘာမှမသိတာမရှိဘူးအဲလာသွားရင်သူ့သူ့ပြီး

နာမာလီဘာဒဒိဏဒဒိဏနဲ့စပြီးသူများသူများပစ္စည်းတွေပါလေသွားပြီးတော့လူညင်းတဲ့စိတ်တွေပါလေပေါ်လာရင်အဲဒီကတွေကပယ်ရတဲ့စိတ်တွေပယ်ရတယ်ကိုယ်ကြည့်အောင်မရောက်သေးဘူးကာယကဝစီကနဲ့မရောက်သေးဘူးကာမေသူဝိသသာရနဲ့စပြီးတော့ကိုယ်နဲ့မသက်ဆိုင်တဲ့ကာမဂုဏ်အာယုန်တွေစိတ်နှံရောက်သွားလို့ရှိရင်ဒါလေးကပြန်ပြီးတော့ဖယ်ထားတယ်ဒါတော့ဘယ်လိုလဲလို့သာတရားအထုတ်နေမှာ တရားအထုတ်ရင်တော့သိဆိုတာတည်းခက်တာပဲသူကသွားရင်သွားနေတာသူအကျိုးကျိုးနဲ့ကြည်သားလို့လည်းမဖြစ်တယ်ခက်တယ်ဒီသိဒါပေမဲ့လို့သိရမတော်ရပဲလှည့်သွားပြီမတော်တဲ့စိတ်ကူးတွေကြားမိဆိုရင်ဒီစိတ်ကလေးကိုဖမ်းပြီးတော့ညာကွဲထားလိုက်ပါမကြည့်ဘူးသူကတရားအားမလုံးနေတော့မတော်တာငါပြုပါဘောညာများတော့အိန္ဒိယဘာဝရပြီလို့ဆို

ငုံစရာလည်းမစင်းစားနဲ့မြင်ငါမျှနဲ့ပြီးပါစေတဲ့ဒါကယောက်ျားပဲမိန်းမပဲဒါကလှတာပဲငုံစရာကောင်းတာပဲယုံစရာကောင်းတာပဲအဲ့ဒါတွေသွားမစင်းစားနဲ့တဲ့လူသားမြင်မျှနဲ့နေပါစေတဲ့အဲ့ဒါယူမဆိုင်နဲ့အကယ်၍စိတ်ကမထိမ့်သိမ့်ပြီလို့ရောက်သွားပြီอืมနေတဲ့စရာပါရစရာပဲသွားစင်းစားလိုက်နေဘယ်နဲ့လောရလို့ဒါတွေကထောက်တည်ရအောင် နာပုန်ေဝံဂရိတာမိတဲ့ပါဠိတော်နာပုန်ေဝံဂရိတာမိအဟံငါသည်ဧဝံဤသို့ဝါဤနည်းဖြင့်ပုဏ္ဏတပါဏဂရိတာမိမပြုတော်အောင်ဒီလိုစိတ်ကူးမျိုးနောက်တစ်ခါငါမဖြစ်စေရဘူးလို့နှလုံးသွင်းပြီးတော့ပေးရတယ်ဒါကတပါးတဲ့ဒုက္ခနာကြတာလို့ခေါ်တယ်သူကအဘတိမနာမဟုတ်ပါဘူးအိန္ဒိယသာဝရပြည်တော့ပြည့်သွားတယ်တဲ့ဘုမ ညာကနေပြီးတော့မြစ်သက်သာမှုတွေဖြစ်သွားရင်ဒုံမိုသိဆုံးမှုဒေါသတွေဖြစ်သွားရင်အိန္ဒိယဘာဝနာပြည်လာဖြစ်သွားတယ်ကြာကနေပြီးတော့မြစ်သက်သာမှုဖြစ်သွားလို့ရှိရင်ဒီဆုံးမှုဖြစ်သွားလို့ရှိရင်အာအိန္ဒိယဘာဝနာပြည်လာဖြစ်တယ်နာညာကသို့သူစာရာကမြစ်သက်သာမှုဖြစ်သွားရင်ဒီဆုံးမှုဖြစ်သွားရင်ဒါကအိန္ဒိယဘာဝနာပြည်လာဖြစ်တယ် ကိုယ်ကတွေ့ထီရာကတဲ့နေတဲ့သားမှုဖြစ်ခဲ့လို့ရှိရင်စိတ်ဆုံးမှုဖြစ်ရင်ဣရိယသံဝရသီလပြည့်တာသိကုစဉ်းစားကြသည့်နေရာကနေမတော်တာတွေသိကုပြီးတော့နေတဲ့သားမှုဖြစ်မယ်သိဆိုးစရာတွေသိကုပြီးတကလားသိဆိုးခဲ့မယ်မြင်မှားခဲ့မယ်ဆိုရင်ဣရိယသံဝရသီလပြည့်တယ် ခဲရင်မှာလည်းဒီနေ့ရသံဝရသီလဆိုတာတရားအမှုလုပ်ပဲနဲ့အလိုလိုဒီပြင်းနေတဲ့စင်ကြယ်အောင်အထုတ်ဖို့ဘယ်လောက်ဖြစ်ပါလဲလို့ဒါကြောင့်မို့ညာတော်များတော်ကြောင်းနေပါလေနေရတာတော်တဲ့ပေါ်နေတော့လည်းနဲ့တော်တာပေါ့လေသူသာမျိုးရဲရတယ်ဆိုတော့ညာသွားရင်လောဘနဲ့ဒေါသနဲ့ဟာလောဘကဖြစ်များတယ် သာတရားမှာဘလို့တိုင်းမှာဖြစ်တာဆိုဘလို့မတိုင်းရင်ဒေါသကမဖြစ်သေးဘူးလောဘကတော့သူအလကားအားရှိသိကူးနေတာပဲຢာကဆိုတာကာမရာဂသူ့ရဲ့ကာမကာမဂုဏ်သားတွေကကာမအာယုန်တွေသဘောကျပြီးကာမအာယုန်တွေသိကူးပြီးตายရနေကြအဲ့ဒီထဲမှာသိကူးตายရုံကတော်သေးတာပေါ့လေမြင်နေကြားနေတွေ့နေသာဆိုးတာပေါ့လို့အဲမမြင်မကြားလို့ရှင်လည်းတော့

ဘယ်ကိလေသာဖြစ်လိမ့်မှာတော့ပြီးမှမသိပဲဒီလိုအာယုရှိမှမသိဘူးဘုံမမြင်မှုတဲ့လူတွေရှိတယ်ယောက်ျားမိန်းမတွေပါပဲအဲဒါဘုံမမြင်မှုတဲ့ပုဂ္ဂိုလ်တွေဟိုရွာဒီရွာဟိုမြို့ဒီမြို့ဟိုနိုင်ငံဒီနိုင်ငံအများကြီးရှိတယ်အဲလူပြေကပြင်နတ်ပြေကဆိုတော့နတ်တွေဆိုတော့နေတဲ့သာစရာ

အဲမမြင်ရလို့ရှိရင်ဖြင့်အဲ့ဒီအာရုံနဲ့စပြီးတော့မုန်းမှုယုံမှုသိသုံးမှုလည်းမဖြစ်ဘူးသူကလောဘဒေါသတွေငြိမ့်တယ်အဲ့ဒါကိုကြည့်ပြီးတော့မမြင်ရရာကိလေသာသူဟာသူငြိမ့်ပြီလို့ဘုရားဆောင်မပေးတာသူကဒီဥစ္စာတရားထုတ်တာမှတရားထုတ်တာမဟုတ်သေးပါဘူးဒါကအာမထုပဲနဲ့သူဟာသူငြိမ့်တယ်လို့ပြောတာဒါလေးသဘောလေးပေါ့ကိုင်းဆွေးအောင်မလားလေသုံးကြပြီးရောက် မမြင်ရရာမမြင်ရရာကိလေသာကိလေသာဘုဟာသူငြိမ့်သည်ဘုဟာသူငြိမ့်သည်မမြင်ရရာ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

မြင်ရလို့ချင်းချင်းသိကူးတွေဆိုရောက်နိုင်တယ်မြင်သွားလို့ချင်းမမြင်ရတော့ဘူးကလည်းလည်းတော်နေသက်သာပြန်ရလုံးလုံးကင်းရတော့ဆိုလုံးတော့ပဲကင်းမလားသိကူးတွေရှိတယ်အဲဒီတော့ဘာဝနာကမ္မထာတစ်ခုကိုအာမထုတ်ပဲနဲ့ကိလေသာတွေဓဝါ၆ပါးအင်္ဒြေ၆ပါးနိုင်နေအောင်ဆောင်ပြီးကိလေသာမဖြစ်အောင် သိသိတာဝယ်တာမလွယ်ဘူးဆိုတာမလွယ်ဘူးဒါပဲမလို့တန်းနိုင်နေတောင်စည်းရတာပေါ့တရားအထုတ်တဲ့ပုဂ္ဂိုလ်ကြီးလဲအဲမတော်တဲ့စိတ်ကူးဖြစ်လို့ရှိရင်ဒီစိတ်ကူးမျိုးမဖြစ်သေးဘူးနာကုနေဝံပြိတာမိကုနာတမဧဝံဤသို့နာပြိတာမိမပြုတော့အောင်နောက်တစ်ခါဒီစိတ်ကူးမျိုးမဖြစ်သေးဘူးဘယ်လိုလုပ်ရလဲနာကုနေဝံပြိတာမိတဲ့လို့ကောင်းတယ်အတူတူလေးပဲ

ကြည်ကြောင်မှုရအာထုတဲ့အာထုတဲ့ဟာလာပါဒါကဒါကသူကသူတော်ကောင်းစိတ်တွေဝင်မှတဲမလွယ်တော့ဘူးသူတော်ကောင်းစိတ်တွေဝင်နေလို့ရှိရင်ဒီဥစ္စာကကြည်ကြောင်မှုရရှင်းနိုင်တယ်ဒါတော့မဟုတ်လို့ရှိရင်တော့အဲဒီမကောင်းမှုအကုသိုလ်တွေထဲမှာပဲပြောလိုက်နေတာပဲနောက်ကြည်ကြောင်ပဲသက်စိတ်မရှိဘူးနောင်လည်းပြာပြိုးမှနောင်လည်းပြိုးမှတက္ကတက္ကပြုဖို့ရပဲစိတ်ကူးနေတယ်

ဘယ်ဝဲရမဟုတ်တော့တိုးဝဲချဲ့ဝဲရဒီမှာရှိနေတာဟိုသူကတိုးဖို့ချဲ့ဖို့များဖို့ထပ်ပြီးတော့ပွားဖို့ဒီဘက်ကတော့ဖြစ်တယ်။ဘုရားကနဲဖို့လျှော့ဝဲရပဲအရိယာပုဂ္ဂိုလ်အကုသိုလ်မှုတွေလျှော့ဝဲရပဲကဘုရုဇင်ပုဂ္ဂိုလ်ကတော့တိုးဝဲရပဲကဒီအနေမှာကွာနေတယ်။

နိုင်ရင်သားနဲ့ဆိုလို့ရှိရင်ပြုရမှာပေါ့လေမပြုနိုင်တာတော့တတ်နိုင်ဝဒနိုင်တဲ့ဒါနကုသိုလ်ပြုရမှာသူများရဲ့ငါးပါးသီလစင်ကြယ်ဆောက်တည်ကြတဲ့ငါမစင်ကြယ်အောင်မပြည့်စုံအောင်ဆောက်တည်ရတဲ့ကိုပြည့်စုံအောင်စင်ကြယ်အောင်ဆောက်တည်ရတယ်သူများရဲ့စေပါသီလဥပုသ်ရင်သီလဆောက်တည်ကြတဲ့ငါမဆောက်တည်ရတဲ့ကိုဆောက်တည်ရမယ်ပြည့်စုံရမယ် လူများတွေဘာဝနာတရားတွေအထုတ်ကြတယ်ငါအာမထုတ်ပါသေးဘူးဆိုတာအထုတ်ရမယ်အထုတ်ဖို့ရကြိုးစားရမယ်ဒါမဖြစ်သေးတဲ့ကုသိုလ်တွေပြောင်းပါတော့ဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်တဲ့ဒါနပိလဘာဝနာအချင်းချင်းသုံးခုပေါ်တယ်ဒါမဖြစ်သေးတဲ့တွေပြောင်းအထုတ်ပါအဲဒီအထုတ်တဲ့အထုတ်တဲ့ဟာကသမာဝါယာမမဲ့ခင်

မပြည့်စည်သွားပြည့်စည်မသွားဘူးဆိုးရုံမသွားဘူးတိုးတက်လာဘူးဘယ်ကြံတို့ရဘာဝနာရပါရိပူရိယပွားများမှုပြည့်စုံသွားအောင်မိလိုကြည်ရတဲ့အရိယာမဲ့ရောက်သွားအောင်အရာဓမရတို့ရောက်သွားအောင်ဘာဝနာပြည့်စုံအောင်အားထုတ်တယ်အဲဒါနာကုသိုလ်တစ်ခါပြုပြီးနောက်ထပ်လည်းပြုနိုင်အောင်ကြိုးစားရသီလတွေ သင်ကြအောင်စောင့်ကြောက်ခုပြီးနောက်အစဉ်မပြတ်ငါးပါးသီလဆိုတာအများအားစောင့်ကြောက်ခြေပါသီလတွေဥပုသီလသီလတွေလည်းပဲတက္ကတာကစောင့်တည်နေအောင်ကြိုးစားရတယ်အားဒီလောက်ဆိုကျင့်ပြီးတော်တော့ပါပြီလို့ပြောအားရတာပေါ့နောက်လည်းပဲတက္ကတာကအားထုတ်ဘာဝနာကုသိုလ်တွေပွားများအားထုတ်ခုပြီးဆိုရင်ထပ်ပြီးတော့ပွားများအားထုတ်ရဘာဝနာပွားရတယ်ဆိုတာ ဘယ်ကြမှာပြီးတော့အရဟတမေအရဟတဘောကြမှာပြီးတာအဲ့ဒီမြောက်သေးခင်တော့အဲပြီးပြီဆိုပြီးသိမချရဘူးတဲ့။လမ်းဆုံးကောင်းဆုံးတရားများတားနိုင်လို့ချင်းအာထုတော်မြတ်စွာဘုရားဓမ္မဗရာမှာဟောတာ။နာသီလဝဒမတေနာဘာဝသစ္စေနာဝါပနာအထဝါသမารိလာဘေနာဝိဝိဒာသေနေနာဝါ

သီလလောက်နဲ့အားရတယ်အဲ့ဒီဟာနေလည်းရှိတယ်အဲ့ဒီမြတ်စွာဘုရားဒီသီလတရားဟောတဲ့ဒီပြိတ္တတရားလည်းရှိယောဂလည်းဒူရင်ကျင့်နေကျင့်နေရလို့ဒူရင်ကျင့်နေပြည့်စုံပြီးတော့နေတာနဲ့ အဲမဲ့ဖို့ဆိုတာမခက်ပါဘူးအားထုတ်လိုက်ရောက်တော့မှာပါပဲအဲဒီလိုအောင်မဲ့ပြီးတော့သူကတရားအမထုတ်သူတွင်ကျင်လေးနဲ့အာရတချို့ကလည်းဘုသူဒ္ဓသာပေဘုသူဒ္ဓတွေပြည့်စုံနေလို့တဲ့သာပေကျမ်းကလည်းတပ်ပြီးနားလည်နေတဲ့တရားအထုံးကြီးတွေပါလေသိနေတယ်ဘောလေးခန္ဓာအာရဏတသစ္စာအိန္ဒြေသစ္စာသမုပ္ပါဒေ

နာမပြတ်ပါဘူးဆိုပြီးတော့လည်းပြောကြတယ်ဝိပဿနာရှုတာပြတ်ပါဘူးတဲ့ဝိပဿနာတရားလွယ်လေးပါပဲအားထုတ်လိုက်ရင်ဒီလိုဖြစ်တာပါပဲလို့ပြောကြတယ်ဒါကသူကိုယ်တိုင်အားထုတ်မကြည့်လို့သိကူးနေတာလွယ်နေတာတကယ်ကြမလွယ်ဘူးလို့လွယ်တဲ့သံမဟုတ်ဘူးအဲလွယ်လိုက်မှာတော့ဘုသူဒ္ဓရှိတာကဘုသူဒ္ဓတခြားပဲသမာဓိပညာက အာထုံမှာဖြစ်တာဘုဒ္ဓတာပညာတွေကဘုဒ္ဓတာသူ့နေရာနဲ့သူသုံးကြတယ်သမာဓိပညာကတခြားပဲအခုလောကဘက်ကနေဒီခေပညာတွေညတချို့သိပ္ပံပညာတွေညတခါလဲထူးချွန်ပြီးတတ်တာတွေရှိတယ်တတ်တယ်ပါတယ်မျိုးမျိုးပွဲစဉ်းစားလို့တော့သူတို့တွဲတာတွေပါတယ်တွဲချက်ပုံတွေပါတယ်စဉ်းစားလို့တော့မမီနေတော့ဘူးလို့ပဲ အနတ်ကိုထူးချွန်နေတာဒါပဲမဲ့လို့ဘာတွေကသူကသူ့လားနဲ့သူသွားနေမဲ့ဖို့ရဖို့ရတာမဖြစ်နိုင်ဘူးလို့ဆိုတာသာဝေဘုသူဒ္ဓတွေကလည်းဒီတိုင်းပဲသာဝေဘုသူဒ္ဓတွေဟာမှတ်သားထားလို့မှားမိနေတာပဲနှလုံးမသွင်းမဲ့နေတာမေ့သွားမှာတဲ့လို့အဲ့ဒါတွေနဲ့မဲ့ဖို့နဲ့နီးနေတယ်လို့သိရအောင်မရဘူးအဲဘုရားလက်ထက်တော့ရဟန်းတွေကအဲ့ဒီလိုပဲဘုသူဒ္ဓများတယ်သူတို့ကဘုရားဟောတဲ့တရားတွေ နည်းအဖွင့်ထားကြတာလေဒါတွေသူတို့သဘောပေါက်နားလည်နေတော့อืมတို့တရားထုတ်လည်းမဝေးပါဘူးမဖွင့်လိုက်တော့မကြခင်ရမှာပဲဆိုပြီးတော့သူတို့ကလာနေဘုသူဒ္ဓလောင်းနဲ့ကျင်နာတယ်ဒါတော့အခုပြင်မှာတော့များတယ်ဒီလိုပဲများနေကြတာတရားအမှန်လို့ကြောက်အမှန်ကတော့မြတ်စွာဘုရားဟောတော်မူတဲ့ တရားတော်တွေဟာအာထုတ်ဖို့ကျင့်ဖို့ရာကြီးတယ်ပဲဒီလိုကြက်မှရို့ဖာနေဖို့ရမဟုတ်ဘူးအဲလူတွေကြည့်အောင်ရွေ့အောင်ဖတ်ရအောင်လို့မြတ်စွာဘုရားတမင်တွေကဒီလိုပေးထားကြတာမဟုတ်ဘူးအကျိုးဒီလိုကြက်မှရို့ဖာနေုံနဲ့ပြီးရအောင်မယ်ဘယ်ဟုတ်မလဲကိုယ်တိုင်ပြီးဖို့ရကိုယ်တိုင်ကျင့်ဖို့ရတရားအားထုတ်ရကိုယ်တိုင်ကျင့်ဖို့ကိုယ်တိုင်အားထုတ်ဖို့ရလို့ဆိုတာကမိလန့်ပေးထားကြတာသေးစာတွေနဲ့သေးစာတွေ

ဒီဘုရားတော်မူတဲ့တရားတော်တွေရုပ်ဖနှလုံးသွင်းအဲဒီလိုလုပ်နေုံနဲ့ပြီးမှတော့မဟုတ်ဘူးတရားကိုအားထုတ်ဒေသနာအစဉ်တော့တော့မပြီးဘူးအဲဒါဆိုရင်လည်းတကချူရမ်းနေအဲဒီလိုပဲဘုသူတာနဲ့ကျင်နာပြီးအားရနေတာရှိတယ်ဒီလိုကလည်းတော်ကြောင်တော်ကြောင်နေနေတော့အားတို့လူကုန်ကြီးနဲ့တော်ကြောင်တော်ကြောင်နေနေတာပဲတရားထုတ်လိုက်မခက်ပါဘူးဆိုပြီး

သိနေုံနဲ့ဘုဒ္ဓပြေုံနဲ့ငါလည်းသိမကြနဲ့ကမ္မဋ္ဌာန်းတရားအထုတ်တဲ့နည်းတွေသိနေုံနဲ့ခန္ဓာယရဏတပ္ပစ္စအိန္ဒြေသစ္စာသမုပ္ပါဒေသယုတ်ကွဲနေုံနဲ့ဟောရပြောရုံနဲ့လည်းသိချနေနဲ့ဟိုးဘယ်ဒီရောက်အထုတ်ရမယ်ဆိုတော့ရာတနာရတ္တကိုရောက်အထုတ်ပါတဲ့အဘတော်အဘောခယအဘောခယအဘောတရားဤကုဏတိသောရာတနာရတ္တကိုသောအဘတော်မရောက်သေးပါပဲနာအပါရိဝိသသံသိကြလက်ချက်အာရရဲ့မြင်မနာအပါရိမရောက်လေ tawe dịn'ihe anya go admrlark zaa gar iho ya yayhi n'ihi wee ddaejeleje yaeno nabrri oriri ee

ဆုံးရောက်ပါမယ်ကြိုက်တော်တော်လေးအားထုတ်ပြီးလို့နားနေကြိုက်ဘူးသီလပြည့်စုံရုံလည်းနားလည်းပဲစိတ်မချနဲ့အောင်နဲ့ဒူရင်ပြည့်စုံလည်းစိတ်မချနဲ့အောင်နဲ့ဒါကြောင့်တော်ကြောင့်နေတဲ့ယုံလည်းစိတ်မချနဲ့အောင်နဲ့ဇာရယုံတော့စိတ်မချနဲ့အောင်အဲအရိယာမေရသာတော်မှာသောတာပတိမေဗရာမိမေဆိုထားလိုက်လို့အနာမေကိုရသာတော်စိတ်မချနဲ့အောင်အနာတမေရောအားထုတ်ပါ ဒီလိုတိုက်တွန်းထားပါအဲဒီတော့ဖြစ်ပြီးသောကုသိုလ်တွေဟာဘာဝနာကုသိုလ်တွေဒီကြိမ်လောက်အားထုတ်ပြီးရင်တော့တရားအားထုတ်ပြီးပြီခုနှစ်ရက်တော့အားထုတ်ပြီးပြီဒလတော့အားထုတ်ပြီးပြီဆိုပြီးတော့အာရမနေနဲ့ဒီလိုကအာရမနေနဲ့ရာဒမကတို့ရအောင်တတ်နိုင်လို့ချင်းဒီအထုကမရောက်တာလားမတတ်နိုင်ဘူးမရောက်တာလားသူဘာလို့ဒီကြောင်းရလဲဆိုတော့ ဣန္ဒြေမင်းကျက်သေးရင်လည်းမရောက်ပဲနေမှာသို့တော်လည်းပဲသိကြလည်းကြမနေပါနဲ့တဲ့ဒါကြောင့်ဖြစ်ပြီးသောကုသိုလ်တရားတွေကိုသီရနေအောင်ဒုပွားသွားအောင်ပြည့်စုံသွားအောင်သီရဒုပွားပြည့်စုံသွားအောင်အာထုပ်ပါတဲ့အဲဒီလိုအာထုပ်တဲ့အာထုပ်တဲ့ဟာကသမဗရာဝိရိယတွေဖြစ်တယ်

ပွားလဲပွားရပွားရုံနဲ့လည်းမဟုတ်ဘူးပြည့်ကိုပြည့်စုံတော့အရတနာလည်းဆိုရပါတော့အဲဒါသမารလေးပါးခေါ်တယ်ညာလားမဂ္ဂင်မဂ္ဂင်ရှိပါတဲ့မှာသမာဝါယမမဂ္ဂင်ပဲအဲဒါဆိုရတော့မဖြစ်သေးသောမဖြစ်သေးသောအကုသိုလ်တရားတို့ကိုအကုသိုလ်တရားတို့မဖြစ်အောင်အားထုတ်ခြင်းမဖြစ်အောင်အားထုတ် အာဟုဘုရားတို့ အားထုတ်ခြင်း၄ပါးကိုဗမာဝါယာမောသမဝါယာမမေကေဟူယောသတိခေါ်ဆိုရ၏ဗမာဝါယာမမေကေ၄ပါးပဲဒါကရှိဖို့ကအားထုတ်ခြင်းဝိပဿနာရှုတဲ့အခါတော့ရှုတိုင်းရှုတိုင်းဒီသမသမဗရာ၄ပါးကပါနေတယ်ရှုတိုင်းရှုတိုင်းဟာမဖြစ်သေးတဲ့အာဟုသူတွေမဖြစ်အောင်အားထုတ်နေတာ

အဲဒီလိုဖြစ်မဲ့လောဘဒေါသမောဟတွေမဖြစ်သေးဘူးဖြစ်သေးဘူးအဲဒီမဖြစ်သေးတာတွေကိုမဖြစ်အောင်လို့အားထုတ်ရတယ်မြင်နိုင်ကြတဲ့ကျุတာဟာမဖြစ်မဖြစ်သေးတာကိုမဖြစ်အောင်အားထုတ်တာလည်းပြီးတာပဲဖြစ်ပြီးတွေလည်းမဖြစ်အောင်အားထုတ်တာပြီးတယ်ခြေကမြင်မှုကြားဘူးလို့ဒီလိုဟာတွေဖြစ်ဘူးတာပဲလောဘဒေါသမောဟတွေအဲ့ဒါတွေမျိုးမဖြစ်အောင်လို့အခုအားထုတ်ဖြစ်ပြီးတဲ့အကုသိုလ်လည်းမဖြစ်သေးတာလည်းမဖြစ်အောင်အားထုတ်ပြီးမြည်ရဲ့ ဖြစ်ပြီးသားအကုသိုလ်တွေလည်းအဲပယ်နေအောင်ပေါ့လေပယ်တယ်ဆိုရတယ်မဖြစ်မဖြစ်အောင်အထုတ်တာပါပဲပယ်နေအောင်အထုတ်နေပြီပြီးတော့မဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်အောင်အထုတ်တာရှင်းကဝိပဿနာမရှိဘူးသေးဘူးဆိုရင်အဲ့ဒီဝိပဿနာညာမဖြစ်သေးတာတွေပေါ့နာမရူပပရိစ္ဆေညာမဖြစ်ဘူးသေးဘူးဆိုရင်ဖြစ်အောင်အထုတ်ဒါမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အထုတ်တာပဲ သစ္စာပရိက္ခာညာအကြောင်းအကျိုးကိုသိရညာသစ္စာဖြစ်အောင်အားထုတ်သမတနာညာအိစ္ဆဒုက္ခနာတာတွေကိုယ်ပိုင်ညာနဲ့သိအောင်အခုသာဝေကျမ်းဂန်ရတွေနဲ့ကြက်မှပြီးနှလုံးသွင်းနေတာမျိုးဒါမျိုးမဟုတ်ဘူးအဲ့ဒါကြက်မှနှလုံးသွင်းနေတာကတော့ဒါကတော့ကြက်မှတာကိုသူကကြက်မှတာလည်းဒါယုတ်အိစ္ဆအနာအိစ္ဆစသည်ဖြင့်ဒါကတော့သူကလွယ်လွယ်သားပဲညာနဲ့မတင်မဲနဲ့ဘုရားကသုံးနေတယ် ယူဖတ်နေတာပေါ့တော်တော်ကြီးပြောတယ်ယူဖတ်တာပြည့်တယ်ဝိပဿနာပေါ့အခုမြင်ရကြတဲ့ဓဝါကြောင့်ကပေါ်တဲ့ပေါ်တဲ့နဲ့ရှုလို့ဖြည့်ပြီးကြောက်သွားဖြည့်ပြီးကြောက်သွားတရားတော့အိစ္ဆာမမြဲတဲ့တရားပဲဖြစ်စီပြည့်စီတဲ့ဒုက္ခဆင်းရဲကြီးတယ်ပဲသူသဘောနဲ့သူဖြစ်ပြနေတဲ့သဘောတရားများပဲလို့တွေးတဲ့အခါမှာအိစ္ဆာဒုက္ခနာတော့သုံးတော့ဆင်းရဲအဲ့ဒါသမဏနာညာမဖြစ်သေးတာတွေဖြစ်အောင်လို့ခုရှုမှနေရတာဝိရိယဗျာညာအဖြစ်ပြည့်တွေပဲပဲနဲ့ပြီးအောင်ရှုမှအားထုတ်နေရတယ်

ဝိပဿနာဉာဏ်နဲ့တတ်တတ်ပြီးတော့စစ်စင်ပြီးတော့ပွားနေတာဘာဝနာဆိုတာပွားတယ်ဘာဝနာဆိုတာပွားတာပုဂ္ဂိုလ်ပွားတာတခါကျူလိုက်တခါပြည့်နောက်တစ်ခါကျူလိုက်နောက်တစ်ခါပြည့်ကျူလိုက်ကျူလိုက်အပိပိတွေဖြစ်နေတာပွားနေတာပဲအဲဆယ်ခါကျူရင်နောက်ထပ်9ခုကပွားလာတာပဲခါတရားကျူရင်99ခုကနောက်ထပ်ပွားလာတာอืมအဲဒီလိုကျူလိုက်ကျူလိုက်အပိပိတွေပွားနေတာအဲဒါပွားလာတာ chebeilabụ ụlo di ar gbụnye ya pnya hụ jize ụụ mmiri olehi a ari ya me ya bụyara yaụ a ime bụ ụzọ onye bedba ime bụ ya a gbiri na mebụ ile yazia draya ar ya ọhụrụ bụ gbụya i ya

ဖြစ်ပြီးသားအကုသိုလ်မျိုးတွေထပ်ပြီးတော့ဆင်းနိုင်တယ်အဲ့ဒါမှဖြစ်ရဘူးဖြစ်သေးတာလည်းမဖြစ်ဘူးဖြစ်ပြီးသားအကုသိုလ်အကုသိုလ်တွေလည်းထပ်ပြီးတော့မဖြစ်ရဘူးမဖြစ်သေးတဲ့ကုသိုလ်တွေလည်းပဲမှတ်တိုင်းမှတ်တိုင်းဖောင်းတာမှအသိဖြစ်တာပိဏာမှအသိဖြစ်တာမှတ်တိုင်းမှတ်တိုင်းအသိကြီးတယ်ပဲမဖြစ်သေးတာတွေမဖြစ်တဲ့ကုသိုလ်တွေထပ်ပြီးတော့ဖြစ်ဒါလည်းမကဘူးခုနပြောတဲ့အတိုင်းဝိပဿနာဉာဏ်သင်တဲ့နာယုတ်ပွဲရပြီးပြီးတဲ့နာမရူပပိစ္ဆရာဉာဏ်ဖြစ်နိုင်တယ် ပြည့်စရာပရိက္ခညာဖြစ်နိုင်တယ်သမထနာညာပုရိယပိယညာဘင်္ဂညာစသည်အရိယမညာတရားအကုန်လုံးလျှောက်ပြီးဖြစ်သွားနိုင်တဲ့ကုသိုလ်တရားတွေအဲဒီလိုမပြည့်တဲ့ကုသိုလ်တရားတွေပြောင်းအားထုတ်နေတယ်ဖြစ်ပြီးသားကုသိုလ်တရားတွေလည်းတော့ရှူတဲ့ရှူတဲ့ပွားနေတာပဲဒါကြောင့်အဲမှတ်တိုင်းမှတ်တိုင်းမှတ်မိအောင်ကြောင်းကြစိုက်ပေးတာကအဲသမဗဒံဝိရိယသမာဝါယမမဲ့ခင်ဟုခေါ်သည်တဲ့

ဘူး မသိလို့ရှိရင်ကြွတာလည်းမှမမှမဟုတ်ဘူးလှမ်းတာလည်းမှမဟုတ်ချတာဘာမှမမှမဘူးမှားနေရင်တော့ဝိရိယကြကြဆိုင်မှုကညော့နေတဲ့အခါကျမှမမှပဲနဲ့လွတ်သွားတယ်တော်များဝိညာဉ်တရားထုတ်တာကအမှန်ပဲအာတရားထုတ်တာကသုံးကံလည်းသွားတယ်မှာသထုံမှတရားထုတ်တယ်ပထမသလားတော့သုံးကံသွားနောက်တော့ဘုရားဝိညာဉ်ကြောင့်ကဒီလာကျင်ကြီး ဝိယဝိဇ္ဇာတွေကလည်းဆောင်ရွက်နေတယ်။ညာရှင်ကြီးကသူကလိုက်လာပြီးတော့သုံးကလည်းနောက်တော့သုံးမှမပေါ်ရဘူး။လေးလာတော့သုံးလာတော့သုံးမှမပေါ်ဘူး။သုံးလာတော့သုံးမှမပေါ်ဘူး။သုံးမှသွားတော့မှတ်တော့မှတ်သွားနေတာပါပဲ။ကျောင်းကထွက်သွားတဲ့နှစ်ပါးစကားတော့ပြောပါဘူး။ကျောင်းလည်းမပြောဘူး။ကျောင်းလေးပြညာကျောင်းလေးထဲမှာနှစ်ပါးပဲနေတာ။ဘုန်းကြီးကဘေးကဆင်းဝင်လေးမှသူကပြညာထိုက်မှနေတယ်။အဲဒီမှာနှစ်ပါးနေတယ် စကားတော်မပြောပါဘူးဝိညာဉ်ခုနှစ်ရက်နေလို့တခါမပြောဘူးတင်တယ်စကားပြောကြရင်လည်းပဲဒီလိုအကြောင်းကြီးလို့သလုံးတလေပြောပါတယ်ဒါခုနှစ်ရက်နေတယ်တခါမပြောဘူးလို့အောင်းတယ်စကားတော့ကိုမပြောရဘူးကိုကကိုတရားလေးနဲ့ကိုအထုံးနေဆုံးမသွားလည်းပဲချိန်ကြတယ်ငါမပြောဘူးဒီလို တူတူအခြေအခြေကြည့်ပြီးတော့ဒီလိုကိုယ်စိုးရိမ်ကလေးနဲ့ကိုယ်ပြင်ပြီးသွားကြတဲ့ခြေကနောက်ကနှစ်ပါးပြီးတော့သွားတာမှတ်သွားနေတာပါပဲဒါပေမဲ့လို့ဒီကားတရားကြတော့သူအမှတ်ကလို့သွားနေတာပေါ့အပြတ်တော့မှတ်သွားတယ်ဒီကားတရားမှတ်ကလို့ဘယ်နှလားတော့မှမှတ်လို့ပါတယ်ပြောတာအမှတ်မပါတော့အပြည့်လွတ်သွားကြမှာပေါ့အဲ့ဒါဝိရိယတွေညော့သွားတယ်အထုံးမှုတွေညော့သွား အခုယောဂီတွေလည်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယ့်အကိုသိမှမှပဲဘယ်လိုပဲလို့လှုပ်လို့သွားတယ်ဆိုတာဝိရိယတွေကျော့သွားတယ်အများအားလို့ဆိုတာတွန်းပေးနေမှာတွန်းမပေးဘဲနဲ့ဒီဝိရိယကကြောင်ကြဆိုင်ပေးမနေလို့ရှိရင်သူကကျော့သွားတယ်ဘာနဲ့တူလဲဆိုလို့ရှိရင်ကလေးတွေသာနာနဲ့တူကလေးတွေဘုန်းကြီးကျောင်းများမှာရှိတဲ့ကလေးတွေသာအဲ့ဒါဘုန်းကြီးအများအားလို့ပါသတိပေးနေတယ် မဒီမပေးပဲနဲ့နေလို့ရှိရင်ပြင်ကလေးတွေကကောင်းပါ냐အောင်နားနေကြအဲဘုန်းကြီးကနေဒီဒိုးကြောင်းနဲ့သုံးရပါတယ်ကြိုက်တယ်ပြီးပေးရတယ်ကပေါ်ပြီးအညတ်တာတော်လေးကြတော့ရော့တာဒိုးနဲ့စစ်လျက်ကြတယ်အဲဒီမှာအော်အော်ရညတ်တာအဲ့ဒါလည်းကိုယ်တကူလည်းပဲလို့ဒီလုံလဝူရိယအကြောင်းကြဆိုင်ကိုသမဗရာဝူရိယလေးအများအားတွန်းပေးနေမှာနဲ့အမှတ်ကလေးတွေကဖြစ် ညာရီညို့သွားလို့ရှိရင်ညာပြောက်သူအမတ်တွေမေ့သွားပြီပုံမှန်သေဒီကဆရာရောက်သွားသူ့ဝင်သွားကုန်ပြက်ကုန်တာအဲဒါသမဗရာဝိရိယတဲ့မှတ်တိုင်းမှတ်တိုင်းမှတ်မိအောင်ကြောင်းညာစိုက်ပေးတာကြောင်းညာစိုက်ပေးတာလေးပါတယ်တဲ့ဒါလေးဟာသမဗရာဝိရိယခေါ်တယ်မဖြစ်သေးတဲ့အာဟုတို့တွေမဖြစ်အောင်အထုတ်တာလည်းမြည်တယ် ဖြစ်ပြီးသားအာဟုသူတွေပဲနေအောင်အားထုတ်တာလည်းမြည်တယ်မဖြစ်သေးတဲ့ကုသိုလ်တွေပွားများအောင်အားထုတ်တာလည်းမြည်တယ်ဖြစ်ပြီးသားကုသိုလ်တွေတိုးတက်အဲဖြစ်သေးတဲ့ကုသိုလ်တွေပြည့်အောင်အားထုတ်တာလည်းမြည်တယ်ဖြစ်ပြီးသားကုသိုလ်တွေတိုးတက်ပွားများပြည့်စုံအောင်အားထုတ်တာလည်းမြည်ပြီတဲ့သမဗရာဝိရအဲတော့သမဗသမဝါယမမဲ့ခင်လို့ခေါ်တယ်ဒါကတော့

ကုန်လုံးပါပဲအိသရကနာတအတုပါလေအကုန်လုံးညံလို့ရှိရရုပ်ဆိုတာမမြဲတဲ့သဘောရှိမမြဲတာမှန်တဲ့ပြောင်ရှိရရုပ်ဆိုတာဖြစ်ပြီးပြည့်ခြင်းနဲ့ဆင်းရဲတဲ့သဘောရှိဆင်းရဲဆိုနှိစ္စတာဝင်ကြည့်တာပေါ့လေသူအံခဲ့နေတာပဲဒါတော့မဟုတ်ပါဘူးအဲဒီနှိစ္စတာဝင်ကြည့်ဆင်းရဲသဘောရှိတယ်အဲဒီဆင်းရဲသဘောမြင်အောင်ရှိရ

ကိုယ်ယုံတယ်ကိုယ်လည်းတင်းတယ်ပဲပြင်မှာသူများယုံတယ်လည်းတင်းတယ်ပြင်မှာကြည့်လို့ကျူးလို့ဘုံလို့ဆွဲလို့ပြင်မှာတော့မဟုတ်ရင်ဘာမှမတင်းတယ်ယုံကြတယ်ကြည့်တယ်ပဲဆိုရင်ဘာမှနေလို့ပြင်မှာမဟုတ်ဘူးအဲကြောင့်လောကလိုက်တော့သူဟာတင်းတယ်ပဲဆိုတာလည်းပဲသုံးတော့ကြားတယ်အဲဒါမှလို့အမှားအရင်ယုတ်ဆိုတာမတင်းတယ်တဲ့သဘောပဲအဲမတင်းတယ်တဲ့သဘောလည်းမြင်ရမယ်အထင်ရှားမတင်နေတာကတော့ကိုယ်ထာတာအဖို့စုတယ်နဲ့ရှုလိုက်ရင် ဝင်းတို့ဝင်းကြီးရေစလဲပဲသွားအရေးစသည်ချင်းပေါ်လေအထူးဒီကိုကြီးဒီကိုလုံးမှာရောစရာအကောင်းဆုံးကတော့အဲဒီကြီးကြီးငယ်တို့ချွဲသလိစသည်တို့တွေတို့ဒီဥစ္စာတွေပေါ်လေအဲဒါတွေဟာရောစရာအကောင်းဆုံးနေပါပဲအဲဒါတွေစဉ်းစားကြည့်လို့ရှိရင်တော့ဆက်စုပ်ရောစရာဝယ်တွေပဲရုပ်ကိုကြီးရဒါပေမဲ့လို့ဥပဒနာရမှာတော့လူရင်းကတော့ဖြစ်ပြနေတဲ့သဘောသိဖို့လို့ဖြစ်ပြနေတဲ့အတွက်ပဲ မတင်နေတာပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်တင်နေတဲ့သဘောမရှိဘူးအဲဒါကြောင့်ကာယေရုပ်ပေါင်းကိုယ်၌ကာယေမမြဲစင်ရဲ့သို့လည်းမရမလှပါမတင်တဲ့သောရုပ်ပေါင်းကိုယ်၌ကာနုပါတိမမြဲစင်ရဲ့မမြဲစင်ရဲ့သို့လည်းမရမလှပါမတင်တဲ့သောရုပ်ပေါင်းကိုရှု

နေသာဒုက္ခအနာတ္တအတုပါတိ၄ပါးတဲ့တခုခုမြင်ပြီးတာပါပဲအဲ့ဒါမြင်အောင်ရှုလို့ရခုဝါရင်သွားတာကိုမှရတယ်ကြွားတယ်လှမ်းတယ်ချတယ်ကြွားတာလေးကကြွားပြီးပြောက်လှမ်းတာလေးကလှမ်းပြီးပြောက်ချတာလေးကချပြီးဒီထဲမြဲတဲ့သဘောမရှိဘူးတဏှာတဏှာယူရသွားတယ်ယူပြီးပြောက်သွားတာပဲမြဲတဲ့သဘောမရှိဘူးကိုယ်ရဲ့ဆန်းတယ်ဆိုတော့ကိုယ်ရဲ့ကိုယ်ရဲ့ ရင်ယူတိုင်းယူတိုင်းဟာကိုယ်ကျင်တဲ့စိတ်နဲ့ကိုယ်ရဲ့ရုပ်တွေဟာယူလဲကြောက်လဲယူလဲကြောက်လဲအဲကျူတဲ့စိတ်ကလေးလည်းပါသေးယူလဲကြောက်လဲယူလဲကြောက်လဲငါကိုယ်ရဲ့သွေးဖြစ်ပြီးကြောက်လဲကိုယ်ရဲ့သွေးဖြစ်ပြီးကြောက်တော့မမြဲတဲ့သဘောတွေမမြဲတဲ့အတွက်ပဲဖြစ်ပြီးကြောက်တာလို့ဆင်းရဲလို့ခေါ်ရတယ်နှိမ့်သက်သားကြအာကိုကြောင့်ကြည့်ဘူးတဲ့ဒီထဲမှာသတိလူတွေကကိုယ်ယုံနဲ့ကိုယ်အာကိုကြတာအမြဲတည်နေတယ်အောင်းနေလို့

ကလက်မခံဘူးပပိစိတ်တွေကလည်းစားရသူငငယ်တွေကမွေးတွေကစားပြီးဒီယူကြီးကဒီကိုကြီးဒီတိုင်းပြီးနေတယ်လို့သင်ကြတွေ့နေပါရဲ့နဲ့အခုမှသာဝေကျမ်းဂါတွေရတယ်မမြဲဘူးသွားလို့တော့ပဂတိပိရိယာလက်မခံဘူးမြဲတယ်မြဲတယ်တော့ကလည်းညင်းညက်ထုတ်နေတယ်မမြဲဘူးလို့ဒီကနှလုံးသွင်းလိုက်မြဲတယ်

အမျိုးမျိုးနဲ့ဆင်ញင်ပြီးတော့ရှိရင်အတော်တန်တော့ထင်ရင်ထင်တာပါလေဒါညာညာများတဲ့ပုဂ္ဂိုလ်မှုကြည့်ကြည့်ကြည့်ပါလို့ဒါပဲမဲ့လို့သူကကြည့်ကြည့်ကြည့်လို့ကဟာကိုမကြည့်ကြည့်ပဲနဲ့ဆိုရင်ဒီဟာရုပ်ပဲရှိနေတာပြီးတော့လေတချို့ကရုပ်ဆိုတာအယုတ်ကြမ်းလည်းရှိတယ်ရုပ်မှုလည်းရှိတယ်တချို့ကဘယ်လိုဝါဒဆွဲလန်းတာရှိတယ်

ကိုယ်ရဲ့ဒေကြရေးထားတယ်ဒီတဲ့အခါကာလကြရင်အကျကိုကြီးပြစ်သွားတာအနုကိုအပြစ်ဘူးတဲ့သူကထွက်သွားတယ်ဘာလဲသူလဲဆိုရင်သစ်ပင်တပင်ကလဲသွားရင်ငှက်အဲ့ဒီသစ်ပင်နားနေတဲ့ငှက်ကဟိုသစ်ပင်ရွှေ့နားပေါ်တာပဲသစ်ပင်ကသာပြက်တာငှက်ကတော့ဟိုရွှေ့သွားဒီလိုဒီလိုဟာကိုသူကဥပဥပမာတယ်အဲ့တော့အဲ့ဒီလိုဆွဲရနေကရှိပါတယ်ပြီးတော့ဒီရုပ်ကိုကြီးမမြဲဘူးလို့ နှလုံးသွင်းမှုရာဟာကိုယ်ပိုင်ကိုယ်တိုင်တွေးရင်လည်းကိုယ့်အကိုနှစ်ချာပြီးသဘောကျဖို့ရာမလွယ်ပါဘူးဖြစ်ပါတယ်။မြတ်စွာဘုရားပေးတဲ့ဤတိုင်းကြာကြာနာအထုံးမှာဖြစ်တာစိတ်ကူးစဉ်းစားကြံနေလိုက်ရုံနဲ့တချို့ကလွယ်လွယ်လေးဖြစ်တယ်လို့ပြောဟောနေကြတာ။အဲဒါသူတို့စိတ်ကူးနဲ့ပြောနေတာတကယ်ဖြစ်တာမဟုတ်ဘူး။သူတို့လည်းမဖြစ်ဘူးသူများသာပြောနေတာတကယ်ဖြစ်တာမဟုတ်ဘူး။

ဗဂရီမျက်စိနဲ့မမြင်နိုင်တဲ့အရာဝတ္ထုကိုကြည့်ရအောင်မှန်မလူးနဲ့မှန်ပြောင်းနဲ့ကြည့်ရလို့ရှင်မြင်ရတယ်လို့ပဲဒါလိုပဲဗဂရီဗဂရီအသိဉာဏ်နဲ့မသိနိုင်တာတွေကိုဝိပဿနာဉာဏ်နဲ့ပြောင်းမြတ်စွာဘုရားနိလပေးထားတယ်ခုသတိပဋ္ဌာန်နည်းနဲ့ဟော အာတာပိသံသဇာနောတတိမာတဲ့အာတာပိသမဗရလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်အာတာပိကိလေသာတွေကိုပူလောင်၆သွေးပူလောင်သွေး၆ကင်းပြောက်စေတာသောသမဗရလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်၍အဲဒီသမဗရဝိရိယလေးလည်းလက်နဲ့ကလေးဆောင်ထားပါ ကိလေသာတွေကိုပူလောင်ကိုးချောက်တာပူစေတတ်တယ်ကိလေသာတွေပူတိုက်တတ်ကိလေသာတွေကအဆိုးသဘောနှလုံးသွင်းပြီးတော့ဒီဒေသနာဟောတာနေပူလိုက်လို့ရှိရင်အဆိုးဓာတ်တွေက၆သွားတယ်လို့မိခင်လိုက်ရင်အဆိုးဓာတ်တွေ၆သွားတယ်လို့အခုအဝတ်တွေပါတယ်များကျော်တာနေပူလာနိုင်ရင်၆သွားတယ်။သာမမိုးရင်လည်းမိဘူးနဲ့တိုက်လိုက်ရင်လည်း၆သွားတယ်။အဲဒီတော့ အပူဓာတ်နဲ့တိုက်လိုက်တဲ့အခါသိုဓာတ်တွေ၆သွေသွားတယ်လို့ပဲကိလေသာဓာတ်တွေကိုသမဗရာဝိရိယကပူလောင်၆သွေစေနိုင်တယ်တဲ့သမဗရာလုံးလာခုနကပြောတာခြေတိုင်းခြေတိုင်းတွေကကျွနိုင်အောင်ကြောင်းကြဆိုင်ပြီးတော့ပြင်းတယ်။ကြောင်းကြဆိုင်ပြီးလို့ကျွနေလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်တွေလည်းဖြစ်ခွင့်မရဘူး။ခြေကဖြစ်ဘူးတဲ့အကုသိုလ်တွေလည်းဖြစ်ခွင့်မရတော့ဘူး။ဒါတော့၆သွေကုန်တာပေါ့လို့

ကိလေသာဖြစ်နိုင်တယ်ကရှုလိုက်ပါဓွား၆ပါးကအောင်၆ပါးရလာပြီးတော့ပြီးတိုင်းပြီးတိုင်းနောက်ကလာပြီးတော့ရှုပါတဲ့အမှတ်တတိလေးညာလေးထည့်ပေးပါတဲ့ဘာနဲ့တူတယ်ဆိုရင်အခုအစာကြေသေးလေးညစားတယ်လည်းတူတယ်နေမကောင်းရကနလန်ထကာသာပုဂ္ဂိုလ်တွေဆိုတော့သိကြကြမှာလေသူကစားကောင်းမှလည်းစားကြတယ်ပုံမှန်နေမကောင်းလို့ကစားမစားရတော့စားရင်ကစားတောင်း ကောင်းတယ်သူကစားကြတယ်ကောင်းတာတွေကလည်းမတည့်ဘူးလူမှန်နဲ့ကမတည့်တယ်ဆိုတာအဲဒါစားကြလို့မကစားကြတော့ဆရာကတော့စားတော့ကျွေးလိုက်ကျွေးပြီးတော့သေးလေးကျွေးတယ်သူကစားစားကြည့်တယ်သေးလေးကျွေးအဲစားကြည့်တယ်သေးလေးကျွေးလိုက်တော့သူကဘာမှမဖြစ်ဘူးစားကြည့်တယ်သေးတာမကျွေးလို့ရှိရင်အဲဒီအစာတွေကမကြေပဲဖြစ်ပြီးတော့တခါပြန်ပြီးအပြရောဂါဝေဒနာတွေပြန်တက်လာမှာအဲဒီလိုမတည့်ရအောင်တခါလဲစားကြည့်သေးလေးစားလိုက်ဟောကြားတာပဲ မာသေးဝင်နားနဲ့ကြာဖို့သေးတော့ဟောကုညီကိုကြာဖို့သေးတော့ဆိုတာရှိတယ်ဒီလိုသင်မျိုးတွေသူကတော့လားနည်းနည်းနေမကောင်းရင်သူစားလိုက်လို့ရှိရင်အဲစားရမယ်ကြည့်တော့ပိုက်တော့လည်းချောင်းမိနေတာတင်တာဖြစ်မှာတော့ဝဲဘူးနိုင်ငံခြားစီးတွေကတော့လည်းသူကရှိပါတယ်သူကတော့လည်းမကောင်းတဲ့စီးတွေပါအဲတော့အဲ့လိုပဲကိုမြင်လိုက်ကြလိုက် နောက်ကလည်းဒီတတိသမารိအဲညာကလေးထည့်ပေးပါတဲ့ရေးကြည့်တာကတော့တတိနဲ့ညာကလေးထည့်ပေးအစာစာကြည်စည်းလေးချေးတော်ဘောနဲ့မြင်လာလေးခြေချိုက်တာကလည်းဣတိပါတွေမဝင်ရအောင်အဲဒီလိုထည့်ပေးဖို့ရကသမဗလာလုံးလာလေးကအာထုမှာအเจ้าညာဆိုင်မှာအเจ้าညာမဆိုင်ပဲနဲ့သူကအိတ်နေလို့ရှိရင်အလုံးမလုံးပဲနေမမီမမဟုတ်ဘူးအသိမဖြစ်ဘူးအဲဒီသမဗလာလုံးလာလေးကသူအเจ้าညာဆိုင်ပြီးတော့လုံးလုံးနေမှသူအလုံးရတယ် မြင်တာမှတ်မိအောင်အထုတ်ပေးကြောင်ညာဆိုင်ပေးကြားတာမှတ်မိအောင်နာနာသောတာဒုတိယမှာအခုအားလည်းတည်တကာမဟုတ်တော့တော်တော်တောင်းဝန်လေးတာမြင်နိုင်ကြတယ်တနေ့လုံးကြောက်ပြီးတော့ရှုနေရတာကိုသူကနားရတဲ့အချိန်မှမရှိတယ်အဲဒီသမဂ္ဂဝိရိယကလည်းခါတယ်မပြင်းမရင်မတွမစုပ်ခဲနဲ့ကျောင်းညာဆိုင်ပြီးတော့ပေးနေမှာဖြစ်တယ်အဲဒီတော့ကျောင်းညာဆိုင်ပေးနေရင်မြင်နိုင်ကြတဲ့ဓဝါ၆ပါးကရှုမှတ်မိပြီးတော့ ကိလေသာတွေမဖြစ်ရဘူးအဲ့ဒါဟာဘာလို့အာတာပိကိလေသာကိုပူလောင်6တွေ့အဲပူလောင်တွေ့6ပြင်းပြောက်စေတာတော့သမဂရာလုံးလာဝိရရှိပြီးဖြစ်၍ကိလေသာတွေကိုပူလောင်တွေ့6စေတာပဲကျင်းစေတာပဲငြင်းစေတာပဲသမဂရာလုံးလာတယ်ပြည့်စုံရမယ်မကောင်းတယ်ကွာဒီကြီးလေးပြေးတာအဲ့ဒါတွေလို့လုံးလာဝိရနဲ့မှတ်မိအောင်အကြောင်းပြဆိုင်ပေးနေရမယ်ဓမ္မပြီးတာနဲ့အေးမနေနဲ့ အာတော်တော့ပါပြီဆိုရမနေနဲ့တခါတည်းဓမ္မပိဓမ္မဓမ္မပိဓမ္မမြင်နေကြတိုင်းနေဘုံလူမှန်နေဖောင်းတာပိန်တာတွေတခါဘာမှမပြပြင်းဖောင်းတာပိန်တာတစ်ခုပြီးတစ်ခုတော့မှန်နေပြီးရောပဲအဲဒီတိုင်းဒီတိုင်းမှန်နေပါတယ်မှန်နေရင်ကိလေသာတွေဝင်ဝင်မရပဲဖြစ်ပါလိမ့်မယ်ကိလေသာတွေကိုဘူလောင်တို့ရဲ့ကြောင့်အင်းပြောစတာသမဗရံလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်၍ပြည့်စုံလို့ရှိရင်ဘာဖြစ်လဲသတိမှာအမှတ်တတိရသည်ဖြစ်၍ပရိယတော့မှာပေါ့ ကြောင်းကြဆိုင်တွေ့နေရင်အမှားရတယ်ကြောင်းကြမဆိုင်ရင်အမှားမရဘူးဗတိမာမှားရပြီဆိုရင်မှားမိတဲ့အာယုံပါဖြစ်မလဲဆိုမာမဇာတော့မှားသွားသည်ဖြစ်၍မာမဇာပန်းကမှားသွားကောင်းသူမှားသွားတော့တရားတယ်မာဇာသည်တဲ့ယုတ်တရားယုတ်တရားသဘောအတိုင်းနန္တရားနန္တရားသဘောအတိုင်းဖြစ်ရင်ဖြစ်တဲ့အတိုင်းပြည့်ရင်ပြည့်တဲ့အတိုင်းမမြဲရင်မမြဲတဲ့အတိုင်းမှန်တယ်သိပါလိမ့်မယ်အခုတော့ရုပ်ရှင်

ကိုယ်တိုင်မှန်ပါပြားခြင်းပြီးပြီအဲ့ဒီလက်နဲ့ကလေးတွေထည့်ပေးထားပါဒါနဲ့လို့ဒါနဲ့လို့လို့ရှိရင်ရုပ်တွေကာယေရုပ်ပေါင်းကိုယ်၌ကာယေမမြဲခြင်းရဲ့သိုးလည်းမရမလှပါမတင်တဲ့သောရုပ်ပေါင်းကိုယ်၌ကာလိုပါသည်မမြဲခြင်းရဲ့သိုးလည်းမရမလှပါမတင်တဲ့သောရုပ်ပေါင်းများကိုရှုရရှိပြီးဒီဝိရတိနေနိုင်ပါလိမ့်မည်အဲ့လိုနေတော့ဘာအကျိုးရမလဲဆိုတော့ ဝိနည်းလောကေပိဇာရောမနာတံလောကေမရှိမိသောယုံနာပေါင်းတည်ဟူသောလောက၌ပိဇာရောမနာတံဖြစ်နိုင်သောအဘိဇာနှင့်ဒေါမနတာဝါလောဘဒေါသကိုဝိနည်းပဲထုတ်ဥပရတိနေနိုင်၏မရှိမိရင်မရှိမိတဲ့အာယုံမှာလောဘဒေါသဖြစ်ပါလိမ့်မယ် မြင်ရတဲ့အာယုံမကျူးမိရင်အဲ့ဒီအာယုံကနှိမ့်သက်စရာကောင်းရင်လောဘဖြစ်လိမ့်မယ်မုန်းစရာကောင်းရင်ဒေါသဖြစ်လိမ့်မယ်ကြားတဲ့အာယုံနဲ့ထို့တူပဲနားတဲ့အာယုံစားတဲ့ဒုတိယပဲဘုံလုံးပဲနှိမ့်သက်စရာကောင်းတဲ့အာယုံနဲ့တွေ့ရင်လောဘဖြစ်တယ်မုန်းစရာကောင်းတဲ့အာယုံနဲ့တွေ့လို့ရှိရင်ဒေါသဖြစ်လိမ့်မယ်အဲ့လိုမဖြစ်အောင်ဒီကသမဝရဝိရိယနဲ့ကြောင့်ကြဆိုင်ပြီလို့ မှမှတ်ရတော့တာကိုမြင်မြင်နဲ့ကြားရင်ကြားတယ်ပေါင်းတယ်ပိန်တယ်ကိုယ်တယ်စတယ်ဆိုင်တယ်ထားတယ်အကုန်လုံးမှတ်ရအမှားရတော့အဲ့ဒီအာယုမှန်နိုင်ပြီးသွားတယ်ကျုပ်သဘောနာဘောဖြစ်ပြတဲ့သဘောအနိစ္စသဘောလေးမှန်နိုင်ပြီးမှန်နိုင်ပြီးတော့နေတဲ့ဇာအာယုရဲ့လိုလဲသူစိတ်ထဲမှာစွဲမတာမုံဇာရဲ့လွတ်စွဲမတာကိလေသာမဖြစ်ဘူးတဲ့ဘိဇာဒေါမနတာလောဘဒေါသတွေငြိမ့်နေ အဲဒီလိုအားထုတ်ပါတဲ့သတိဥစ္စာအဲပေါ်လာသမျှရုပ်မူရာဟုသမျှကိုမှတိုင်းကျူရမည်ပေါ်လာသမျှရုပ်နာအမှုရာဟုသမျှကိုအမှန်တိုင်းရှုမြင်ရမည်ရှုမြင်နိုင်အောင်မပြတ်ကြောင်ကြသက်ရမည်မပြတ်မှလည်းအမှန်တိုင်းသိရမည်

တို့မူရာဟူသည်များကိုတို့မူရာဟူ နာလူပါတိဝေဒနာကိုရှုသည်ဖြစ်ဝေဒတိနေဝေဒနာကလည်းဘယ်လိုသဘောရှိတော့အိသရပါဏတသဘောပဲခံစားမှုဝေဒနာတွေအိသမမြဲတာပဲဒုက္ခဆင်းရဲကြီးတယ်ပဲခံခဲ့တဲ့ဆင်းရဲလည်းပါတယ်ဒီကတော့ခံခဲ့တဲ့ဆင်းရဲမဟုတ်ဘဲနဲ့ကောင်းတာလည်းပါတယ်ကောင်းတာလည်းဝိပရိနာမဒုက္ခလည်းပေါက်ပြန်ပြောင်းလဲသွားတယ်ကသူမရှိရင်ဒုက္ခရောက်တယ်အလေအလဥပ္ပခါဆိုလည်းပါတယ် အဲ့ဒါကလည်းပဲသူဖြစ်ပြနေလို့သူလည်းသင်္ခါရဒုက္ခပဲဒုက္ခဘုံမျိုးရှိတယ်အခန့်ခက်တာကအခန့်ခက်တဲ့ဒုက္ခဝေဒနာဒုက္ခဒုက္ခဒုက္ခဒုက္ခသူကအခန့်ခက်တဲ့သဘောရှိလို့လည်းသူဒုက္ခဖြစ်သူနာမည်ကလည်းဒုက္ခဒုက္ခဆိုတဲ့နာမည်လည်းသူ

ကောင်းတဲ့ချမ်းသာကဝိပရိနာမဒုက္ခကောင်းတယ်လို့ကိုမြင်လို့ကောင်းကြားလို့ကောင်းနားလို့စားလို့သိလို့ကောင်းကောင်းတယ်ဆိုတာတွေကသာဒုက္ခဝေဒနာတွေပေါ်တယ်ချမ်းသာအဲကောင်းတဲ့ချမ်းသာကဝိပရိနာမဒုက္ခတဲ့သူပြောင်းလဲသွားတယ်ကသူမရှိတဲ့ကောင်နေတော့နေတာဖြစ်တယ်အလေအလဥပိ္ပခာကအလေအလမဆိုးမကောင်းပါမဆိုးမကောင်းအလေအလဥပိ္ပခာက သင်္ခါရဒုက္ခအဲ့ဒါကတော့မထင်ကြဘူးအလယ်လားဥပိ္ပခါကတော့သူကမထင်ကြဘူးတတိယလေးထင်ကြတယ်မြင်လာကြတော့အမြင်ပဲထင်ကြတယ်အဲ့ဒါလေးလည်းမမြဲဘူးတဲ့ဖြစ်ပြီးပြုတ်လို့သွားတယ်ဒါရောက်သင်္ခါရဒုက္ခတဲ့အဲ့ဒီဒုက္ခသုံးမျိုးကမလို့ဘူးတဲ့ဝေဒနာပဲဝေဒနာဖြစ်ဖြစ်အဲမခံနိုင်တဲ့ဆင်းရဲဒုက္ခဝေဒနာဆင်းရဲဆိုလို့ကျင်ဒုက္ခဒုက္ခပဲဒါတော့ဒုက္ခအစစ်ပဲ မြင်လို့ကြားလို့ကောင်းတဲ့ချမ်းသာဒုက္ခဝေဒနာဆိုတာကလည်းပဲသူကဝိပရိနာမဒုက္ခတဲ့ကြောင်းလဲကြောင်းလဲပေါက်ပြန်ပြီးသိဖြစ်တယ်ပြီးတော့မဆိုးမကောင်းအလယ်အလဖြစ်တဲ့ဥပိ္ပခာဝေဒနာဆိုတာရှိတယ်အဲ့ဒါကလည်းပဲဖြစ်ပြီးပြောက်သွားလို့သင်္ခါရသင်္ခါရဒုက္ခပဲတဲ့မမြဲဘူးဖြစ်ပြီးပြောက်သွားလို့သင်္ခါရဒုက္ခအဲ့ဒီဒုက္ခ၃မျိုးတစ်ခုခုနဲ့ဖြစ်မြင်နေရမယ်လို့ဆိုလိုပါတယ် နဲ့ဆိုသောမအောင်လို့ဒုက္ခလေးသုံးမျိုးကလည်းပေါ်သောအောင်အခန်းခက်တဲ့အခန်းခက်တဲ့ဆင်းရဲကဆင်းရဲကဒုက္ခဒုက္ခဒုက္ခဒုက္ခအခန်းခက်တဲ့ဆင်းရဲကအခန်းခက်တဲ့

ယူဆတော်တယ်။ဆန္ဒသာသာနေရတဲ့ပုဂ္ဂိုလ်ကဆန္ဒသာသာမနေရတဲ့အခါကျတော့သူကမနေရတဲ့အခါဖြစ်တယ်။ဥပမာအားဖြင့်ဆိုပါတော့အဲခင်မင်းရင်းနေတဲ့ပုဂ္ဂိုလ်နဲ့အတူတူကနေနေရတယ်။၄ယောက်ဖြစ်စေ၊၃ယောက်ဖြစ်စေ၊၄ယောက်၅ယောက်အများဖြစ်စေပေါ့လေ။အဲဒါနေနေရအပေါင်းပေါ်နေနဲ့ပြောလို့ကကောင်းတာပဲ။ ချင်းချင်းတွေ့ဆုံစကားပြောအဲအကုန်လုံးညီညွတ်ပြီးတော့လေချမ်းသာလို့ကောင်းတာလို့ဟောနောက်အကြောင်းမသိလို့ဒုနဲ့ဒုနဲ့ခွဲရတော့ပဲဒုက္ခရောက်တယ်ညာညာကြီးပြောခဲ့လေးလေးညာညာကြီးမခွဲခြင်းလေးပဲဒုက္ခဖြစ်သိဒုက္ခဖြစ်တဲ့အခါလဲအဲဒီမှာဘုံတော်လို့ရှိရင်ဖြင့်ယူရယူတတ်တယ်ပြီးလဲပြီးတတ်တယ်ဒီလိုအဲဒီမခွဲခြင်းတာလည်းခွဲရတယ်ဒုက္ခဖြစ်တတ်တယ် ရည်စည်းဥစ္စာတွေနဲ့ပေါ်များချမ်းသာပြည့်စုံနေတဲ့ပုဂ္ဂိုလ်လည်းဒီလိုပဲချမ်းသာနေတဲ့ဒီရည်စည်းဥစ္စာတွေဟာယုတ်တရမိလောင်လို့ဖြစ်စေအဲတကိုကိုလို့ဖြစ်စေတဏှိနည်းနဲ့ပေါ်လေရမင်းငါးပါးတဏှိနည်းနဲ့ပြည့်စည်သွားပြီဆိုရင်အဲ့ဒါလည်းပဲတရားလာခံရင်းဒုက္ခရောက်တာတဲ့ဘုံတို့သေရတယ်ယူရတယ်ဘူးရဒုက္ခဖြစ်တယ်။အဲကြောင့် ကောင်းတဲ့ချမ်းသာကဝိပိနဝဒုက္ခတဲ့ဘူးမရှိတဲ့အခါကျဒုက္ခပေးသွားတယ်အလယ်လမကောင်းမဆိုးမဆိုးမကောင်းအလယ်လဥပ္ပခဝေဒနာဆိုတာရှိတယ်သူကမတင်ကြပါဘူးဒါပေမဲ့သူလည်းမမြဲဘူးတဲ့ဖြစ်ပြီးကြောက်နေတာပဲမြင်ပြီးကြောက်ကြားပြီးကြောက်အနာအနာမသိသူဖြစ်ကြောက်တယ်အဲဒါသူလည်းသင်္ခါရဒုက္ခအဲဒီပုံမျိုးတစ်ခုခုထင်ရမယ်လို့ဆိုလို့တယ်ဝေဒနာသူဝေဒနာတော့နဲ့ဝေဒနာသူဝ အနိစ္စဒုက္ခအနတ္တသဘောရှိသောဝေဒနာတို့၌ဝေဒနာသူမမြတ်စင်ရဲ့အဆုံးမရအနတ္တသဘောရှိသောဝေဒနာတို့၌ဝေဒနာနုပါတိမမြတ်စင်ရဲ့အဆုံးမရအနတ္တသဘောရှိသောဝေဒနာဟုရှုမြင်သည်ဖြစ်ဥရတိနေ၏နိစ္စဒုက္ခအနတ္တရှုပြီးတော့သိရမယ်ဝေဒနာလေးတွေဖြစ်တဲ့အခါရှုပြီးတော့ဒီလိုသိတယ်ပြီးတော့ဘုန်းကအတာပိသံသာနောတတိမှာဒါတွေကတော့တူနေပါပဲ စိတ်တေစိတ်ဓာနုပါတိဝေရတိစိတ်တေစိတ်၌စိတ်တေမမြဲခြင်းအဆိုးလည်းမရအနာတ္တသဘောရှိသောစိတ်တရား၌စိတ်ဓာနုပါတိမမြဲခြင်းအဆိုးလည်းမရအနာတ္တသဘောမြဟုရှုမြင်သည်ဖြစ်၍ဝေရတိမြေစိတ်လည်းပဲနေသရကနာတ္တမြင်ရှုပါစိတ်ကူးလေးတွေများအောင်းနေပိနေမှလည်းစိတ်ကူးလေးဖြတ်သွားထွက်သွားလိုက်နေတဲ့ပါရပြီးထွက်သွားရှိတဲ့ သိဆိုသိညစ်ပြီးထွက်သွားတာရှိတယ်ဘယ်လိုထွက်ထွက်ပေါ်လဲဖြစ်တဲ့သိကလေးလိုက်မှလည်းကြောက်တာမရှိဘူးတို့သူမြင်တဲ့သိကြတဲ့သိတွေလည်းရှိတာအဲ့ဒါတွေလည်းဖြစ်ပြီးကြောက်သွားတာအဲ့ဒီသိကလေးတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုနေရင်ဖြစ်ပြီးကြောက်တာအဲ့ဒါသင်္တင်ကြပါတယ်မရှိရင်တော့မတင်ကြဘူးမရှိရင်ကူကဒီတိုင်းသင်ရင်လို့တော့ခက်ပါလေဒီစိတ်ကိုမမြဲဘူးဒီကိုတော်တော်ခက်တယ်ကွာအကောင်ထည်လဲရှာလို့မရဘူး ဒါပေမဲ့တော့ကောင်းတယ်ရှိသလိုပဲတင်တယ်စိတ်ကလေးကငယ်ငယ်လေးကစပြီးဒီစိတ်လေးတယောက်တည်းတကူတည်းဖြစ်အဲကြည်တဲ့ကြည်တဲ့လေးတွေလည်းရှိတော့သူကအကျဉ်းသားပဲစိတ်ကလေးဖြစ်ပြီးကြောက်လေဖြစ်ပြီးကြောက်လေအမြဲတည်းတရားပဲဆိုတာသင်ကြားနေမမြဲတော့ဖြစ်ကြည့်တော့ရှင်နဲ့ဆင်းရဲပဲပုဂ္ဂိုလ်သားတာမဟုတ်တဲ့သဘောတရားများပဲဆိုတာသင်ကြားနေပါပဲဓမေတုဓမ္မနုပါတိဝိရဓမေတုသဘောတရားတို့နဲ့ဓမ္မနုပါတိသဘောတရားများကိုရှုသည်ဖြစ်၍ဝိရဒိနေ အဲမြင်မှုကြောင့်မို့ဆိုရသံမြတ်သဘောတရားခြေတိုင်းခြေတိုင်းရှုပြီးတော့အနိစ္စဒုက္ခအနတ္တသိပြီးတော့နေပါတဲ့အဲဒီလိုရှုမြင်နိုင်အောင်ကြောင်းကြပြတ်ကြောင်းကြဆက်ရမည်သမဝရဝိရိယကြောင်းကြဆိုင်အဲကြောင်းကြဆိုင်ပြီးတော့မပြတ်မှလည်းအမှန်တမ်းပြီးမြင်ရမည်မပြတ်မှနေလို့ရှိရင်တော့အမှန်တိုင်းပြီးတော့တာပါမပြီးလို့ဘုံဖြစ်ပါဘူးအဲဒီလိုပြီးလို့ရှိရင်ပြီးတိုင်းပြီးတိုင်းကိလေသာကြီးနေတော့သည် မဖြစ်သေးတဲ့ကိလေသာတွေလည်းမဖြစ်ရဘူးဖြစ်ပြီးသားတွေလည်းပယ်ပြီးသားဖြစ်တော့ငြိမ့်ပါအဲဒီလိုရှိရမှာအမှားရတဲ့တတိလေးပါတယ်ဒါကိုရဏတိဝရတရားမှာဒီကိုကောက်ထုတ်မယ်ဆိုလို့ရှိရင်သမဗရာဝိရိယလည်းပြန်ပါနေတယ်။ဒါနဲ့သူကဒီမှာလူရင်းမဟုတ်ဘူး။နောက်ပြီးတော့မှားနိုင်ပြီးတဲ့ညာလည်းပြန်ပါနေတယ်။သူကဒီမှာလူရင်းမဟုတ် သတိမာမရပြီးဖြစ်၍ဒါလေးလို့ရင်အဲဒီသတိလေးအဲဒီရုပ်မူရာတွေဖြစ်တိုင်းဖြစ်တိုင်းအမှားရတဲ့သတိဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှားရတဲ့သတိစိတ်တွေဖြစ်တိုင်းဖြစ်တိုင်းမှားရတဲ့သတိသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းမှားရတဲ့သတိသတိဒါလေးပါအဲဒါဟာသမာဓိပဲရအောင်သတိပိတ်ခွေသမာဓိပိတ်ခွေရတော့ရရင်

ကိုယ်တွေကညောင်းတာပူဇနာခြင်းကခဲတာတွေဝေဒနာတွေဖြစ်တော့မှတ်ပြာမိညောင်းတယ်ပူဇနာတယ်ခြင်းကခဲတယ်မှာဒါကဝေဒနာ అను ပဒနာပရိဒါဒီလည်းပဲသမာဓိနဲ့ခင်အဲဒါကိုယ်တွေကအခါခက်တဲ့ဒုက္ခဝေဒနာတွေမှာစိတ်ထဲကနေပြီးစိတ်ညစ်စိတ်ပြစိတ်နှလုံးမသားတွေဖြစ်ရင်အဲဒါတွေမှာဒါလည်းပဲဒုက္ခဝေဒနာတွေယူတာဝေဒနာ అను ပဒနာ

သိချမ်းသာနေတာရှိတယ်ဒါကတော့ချမ်းသာလို့လည်းပြောပါရဲ့ကွာอืมသိထဲမှာချမ်းသာနေတယ်ပြောနေတယ်ဝန်သားနေတယ်ဒီလိုပြောကြတယ်ဒါတွေချမ်းသာနေတယ်လားအဲဒါတွေလည်းစိတ်တိုင်းစိတ်တိုင်းမှတော့ဒါဝေဒနာနုပဒနာသိတာနဲ့အဲယူယူဒါနမကောင်းမဆိုးယူဒါနဝေဒနာလေးတွေစိတ်တိုင်းစိတ်တိုင်းမှရတယ်ဒါလည်းဝေဒနာနုပဒနာသိတာဘုရားသမာဓိပဲကြီးပဲဟောဘုရားထုတဲ့ပုဂ္ဂိုလ်တွေဒါတွေအားထုတ်နေရတာပဲနောက်စိတ်ကူးတွေဖြစ်ပြန်ပြီ ယာကနဲ့တပါးပြည်သောစိတ်ယာကကင်းသောစိတ်ဒေါသနဲ့တပါးပြည်သောစိတ်ဒေါသကင်းသောစိတ်ဈေးတွေလည်းဖြစ်တဲ့ဖြစ်တဲ့နေရာမှနေတာဟောယောဂီပုဂ္ဂိုလ်မှနေတဲ့စိတ်ဓာတ်တော်ကမသိတာနဲ့ဒီအဲ့ဒါလည်းပဲသမာဓိနဲ့ရတယ်အဲမြင်နိုင်ကြတဲ့ဘာကြောင့်ဘာဖြစ်တဲ့ဖြစ်တဲ့သဘောတရားသာမညတယ်ရှိရင်ဓမ္မ ानु ပဒနာတည်းပဲကာမေသနာခေါ်တဲ့နိတ္တတာမှုဖြစ်ရင်မှားလိုက်ဇာဝရခေါ်တဲ့ဒေါသဖြစ်ရင်မှားလိုက်ဓမ္မ ानु ပဒနာပရိသတ် မူလသဘာဝတည်းလေအဲ့ဒါသမာဓိမဲ့ခင်အဲ့ဒါမှတ်တိုင်းမှတ်တိုင်းရပြီသမာဓိမဲ့ခင်တရားတွေပွားများထူထောင်နေတာအဲမဲ့ခင်7ပါးဒီဟူသောပေါင်းကြီးအင်္ဂါစိတ်ပိုင်းရှိခုတွေကလူတစ်ခုပဲလူတစ်ခုပါတာလူတစ်ခုဆိုရင်လည်းအကုန်လုံးပါသွားတာပါဟွာတွေလည်းပါပါပဲတရားတစ်ခုချင်းတစ်ခုချင်းထုတ်ပြောနေတာနားလည်အောင်ရှုလိုက်တဲ့အခါတော့တတိဖြစ်တယ်ဆိုရင် သမာဓိတိသမာသင်္ကပ္ပအစရှိသောတရားတွေအကုန်လုံးပါတာပါပဲနောက်မှပေါင်းပြီးပါမယ်ခုတစ်ခုချင်းပြောနေသမာသမာရိသမောသဘိကွေသမာသမာရိဘိကွေယံတို့သမာသမာရိသမာသမာရိပဲခင်ဒီကရမောသပဲပါနိသမာသမာရိပဲခင်သာပါလဲဆိုတော့ဒီကျတော့ဇန်၄ပါးနဲ့ဝေဖန်ကြတယ်ဣဒဘိကွေဘိကုဝိဇ္ဇာကမေဝိဇ္ဇာကုသိတေမေ

ဒါလည်းစိတ်စိတ်တွေပြောမယ်ဆိုအများကြီးပဲအဲဇာရောက်အထုတဲ့ပုဂ္ဂိုလ်ကတိုင်းနေပါနဲ့အထုရတယ်ရာတော့ပထူကတိုင်းနဲ့ဆိုရင်ပထူကတိုင်းပုံလုပ်ပြီးတော့မြေပုံလုပ်ပြီးဆိုပထူပထူပထူမြေမြေမြေဒီလိုလုံးသွင်းနေရအစင်ကတိုင်းဆိုလို့ရှိရင်နီလာပိတာလောဟိတာတွေရှိတယ်ညိုတွေ့ရင်လည်းညိုတယ်ညိုတယ်ညိုတယ်ဒါပါပဲနီလာနီလာနီလာ ဝါကတိုင်းစဉ်ဝါတယ်ဝါတယ်ကျွေးတယ်ကျွေးတယ်ဗီဒံဗီဒံဗီဒံနှလုံးသွင်းတယ်လောရိတအနီလည်းကြည့်တယ်အနီကပဲဩရာတအဖြူလည်းကြည့်တယ်အဖြူလည်းပဲသုံးနေပါလေနဲ့ဒီသူနာလည်းစိတ်နဲ့စိုက်ပြီးတော့ဖြူတယ်ဖြူတယ်နှလုံးသွင်းသူလည်းကတိုင်းတယ်ကမ္မထာဆိုတော့သိထူးဆန်းတာလည်းမဟုတ်ဘူးအဲသမာဓိကမ္မထာနေရစိတ်ဉာဏ်ယုံမြပဲတခုပြီးတော့အာယုံလေးတီးနေအောင်လို့အားထုတ်အဲဒါ အယောင်အသင်းရှိတဲ့ဟာတွေကသူများအဲ့ဒီအယောင်အသင်းကိုစိတ်နဲ့စိုက်ရှိလို့ချင်းအကုန်လုံးကတိုင်းဖြစ်နိုင်တယ်ကိုယ်မှာရှိတဲ့သဘင်ဆိုတော့သဘင်ကိုမဲတဲ့အယောင်ကိုကြည့်ပြီးတော့ညူတယ်မဲတယ်ညူတယ်အညူမဲညူမဲပြီးတော့ညူတယ်ညူတယ်ညူတယ်ဒါနှလုံးသွင်းနေသူကနီလာကတိုင်းဖြစ်တာပဲသာရနိုင်တယ်သူကလည်းရနိုင်

ဒီလိုက်တော့သွားတယ်ဘာဘာပါလိမ့်တော့ရှိလိုက်တဲ့အခါကသွားတယ်သွားနေတော့အဲဒီကနေပြီးသမာဓိရတော့အဲတော့30ခုတာကကမ္မထာနဲ့သူပြင်နိုင်ပါတယ်အကြောင်းသိနေဆိုရင်လည်းသူဟောရတာကမ္မထာပြင်နိုင်ဟိုမှာတော့30ခုတာကကမ္မထာနဲ့သူပြောတာအယုစုကမ္မထာနဲ့ပြင်သွားတာအဲဒါအယုစုကမ္မထာပြင်အကြောင်းသိနေဆိုလို့ရှိရင်လည်းဒါသူဟောရတာပြင်နိုင်တာ

ဘာသာသာအတွက်တလုံးလာဒါကလုံ90မှာတော့အဲ့ဒီတိုင်းပဲသင်ကြားတယ်တရားအထုတော်မယ်ဆိုရင်ဝင်တဲ့ကစပြီးနှလုံးထွက်တဲ့ကစပြီးနှလုံးသွင်းမဖြစ်တဲ့ပါဘူးဒီမင်းကလုပ်ရင်လုပ်ပါမှာမဖြစ်ဘူးသူကလက်ကျူသွင်းလိုက်တာကစသတိရတာပြီးတော့ကျူထိုးလိုက်ကျူသွင်းလိုက်ကျူထိုးလိုက်တာပေါ့အဲဒီနာရီကြားကနေပြီးတိုက်ချပြီးတော့ဝင်လိုက်ဖွယ်လိုက်ဝင်လိုက်ဖွယ်လိုက်တာနှလုံးသွင်းတယ်သူကလွယ်တာပဲအဲဒါသာသမထကမ္မတာ

ကာမကိလေသာလည်းမရှိဘူးတဲ့ဒီချိန်မှာကာမရာဂတွေလည်းမရှိဘူးငြိမ့်နေတယ်နည်းရမှာပေါ့သူကဒီအာယုံတစ်ခုတည်းရှုနာဖို့သူကခုနကတိုင်းတင်လည်းကတိုင်းအာယုံအဲဝင်တဲ့တော့ဝင်တဲ့တော့အာဒီမှာပဲသိကသိနေဝိသုကာမေကာမေဝိသုကာမကိလေသာကာမအာယုံတို့မှာကိလေသာကာမတို့ဝိသေဝကင်းစေရတာလည်းအာဟုဒရေတမေအာဟုဒတရားတို့မှာ ကာမကိလေသာအပြင်အကုသိုလ်တွေကရှိသေးတာကိုဗျာပါရတို့အဲဒီနိဝရဏတွေရှိသေးတယ်ဗျာပါရသီနာမေရဥဒိစ္စကုက္ကုသဝိသိကိစ္စဆိုတဲ့ကျန်သောနိဝရဏအကုသိုလ်တရားတော်မှာကိလေသာလည်းဒီချိန်မှာအဲကပိုင်းကိုနှလုံးသွင်းနေတဲ့အခါပထဝီပထဝီစသဖြင့်နှလုံးသွင်းဝင်တဲ့ထွက်တဲ့နှလုံးသွင်းနေတဲ့အချိန်မှာဗျာပါရဒေါသရှိသေးသလားလည်းမရှိဘူးသီနာမေရကောလည်းရှိသလားမရှိဘူးရှိလို့ရှိရင်လည်းဘုံမှာရှုနိုင်သီနာမေရပြင်းတယ်လို့ရှိရင်ရှုလို့မရဘူး ဥဒိစ္စရောပြောင်းလဲနေသလားပုဂ္ဂိုလ်စသိကူပါနေသေးလားမရှိဘူးလေရှိအဲဒါတွေဖြစ်နေရင်လည်းပဲဒီကရှုံးမှုဖြစ်ပါဘူးလို့ပါဘူးပြောင်းပြန်မယ်အပူနဲ့အေးလိုပဲပူရှိရင်အေးမရှိဘူးအေးရှိတယ်ပူမရှိဘူးအလင်းနဲ့အမောင်းလို့အလင်းရှိရင်အမောင်းမရှိဘူးအမောင်းရှိတယ်လင်းမရှိဘူးလို့ပြောင်းပြန်တရားတွေကနောက်ပြီးတော့ဝိသိကိစ္စယုံမှမှုကောနဲ့ရှိသေးသလားမရှိဘူးယုံမှမှုရှိနေရင်လည်းပဲအဲ့ဒါဒီရှုမှုမဖြစ်ပါဘူးဒီလိုရှုလို့ကုသိုလ်ဖြစ်တယ်ဆိုတာ ဟုတ်မဟုတ်ပါမလားမယုံလို့ရှိရင်မဖြစ်ဘူး။သမာဓိဖြစ်တယ်ဓမ္မသာဖြစ်တယ်ဆိုတာဟုတ်မဟုတ်ပါမလားမယုံဘူးဘယ်အားထုတ်လို့မှလည်းမယုံလို့အားထုတ်တယ်။အဲဒီတော့ဝိသိကိစ္စလည်းမသိဘူး။အဲနိဝရဏကိလေသာတွေကကင်းရတာလည်းသဝိတကကြံစီမှုဝိတလည်းရှိရဲ့အဲဒီအာယုန်လေးပြောင်းလို့ခြာစီတဲ့ဝိတကလေးလည်းပါမှဖြစ်တယ်လေဒီသာကတော့နောက်ဟိုကုတဲ့မြင့်မြတ်တဲ့သာနေကြတော့ဝိတမကြမ်းမဲတဲ့ကိုအာယုန်လေးပေါ်နေတာက ကြံပေးမှဖြစ်တယ်။သာဝိဇာရစဉ်းစားဆင်ခြင်မှုဝိဇာရလည်းရှိတော့တယ်ဒီမှာဆင်ခြင်မှုလည်းပါတယ်။ပိတိသုခံဝိဝေကသာပိတိသုခံဝိဝေကသာပိတိသုခံနိဝရဏတို့ကိစ္စချင်းကြောင့်ဖြစ်သောပိတိဒုက္ခရှိရောအဲဒီလိုရှိပါများတော့အဲကာမတဏ္ဍဇာဝရအစာရှိသောကိလေသာတွေငြိမ်းတော့အစတော့မငြိမ်းဘူးအစတော့ဒီကတည်းက ဇူပတိနှလုံးသွင်းစိတ်ကဟိုထွက်သွားလိုက်ရင်လောဘဖြစ်လိုက်ရင်ဒေါသဖြစ်လိုက်ရင်သူကအခုတရားထုတာနေတဲ့အတူတူပဲဟိုမှာသမထအထုလည်းဒီလိုပဲစိတ်ကထွက်ထွက်သွားတယ်အဲသမာဓိအားကောင်းလာတဲ့အခါကျတော့အဲ့ဒီនិဝရဏကာမေတ္တနာအစာရတဲ့និဝရဏတွေမဖြစ်တော့ငြိမ့်သွားပြီအဲ့ဒီလိုငြိမ့်ငြိမ့်ကြောင့်ဘာဖြစ်လာလဲဝိဝေကာသာငြိမ့်ငြိမ့်ကြောင့်ဖြစ်တယ်ဝိဝေကនិဝရဏတွေငြိမ့်ငြိမ့်ကြောင့်ဝိဝေကာသာဖြစ်ဘာဖြစ် ပီတိဒုက္ခတွေဖြစ်တယ်ပီတိဒုက္ခကိုယ်ထဲမှာတသိမ့်သိမ့်တညိမ့်ညိမ့်နဲ့တခါလဲအဲနေလို့ထိုင်လို့ကောင်းပြီးတော့ပီတိတွေဖြစ်ကိုယ်ထဲချမ်းသာပြီးတော့လည်းဒုက္ခတွေလည်းဖြစ်တယ်ကိုယ်ထဲရောသိတယ်ရောတခါလဲချမ်းသာသိရှင်လာပြီးတော့ဖြစ်သိအာယုံကဘယ်ရောက်နေတော့ဆိုတော့ဇာနာဇာစွာရှုတာတွေပဲသူကပိုင်းအာယုံလေးကိုသိတဲ့စွဲပြီးတော့ရှုတယ်သတ္တဝနာအာယုံလေးသိတဲ့စွဲပြီးတော့ရှုတယ် ပထမအဲဇာနာဇာပြစ်လာတယ်ရှုတဲ့ဇာလေးချင်းဇာပြစ်တော့ဒီဇာကဘာဇာလုံးဆိုပထမရှိဥစွာသာအစဆုံးပဲတဲ့ပထမဆုံးအောက်ဖြစ်ဆုံးဇာပဲပထမဇာနာရှိဥစွာသာရှုမှုဇာတို့ပထမဇာကဥပါဒံမေဇာရောက်ရွာပြည့်စုံစေဥရတိနေအဲဒါကဝိတဝိသရာပါတယ်နောက်ဒုတိယဇာကြဝိတဝိသရာမပါဘူးစဉ်းစားမယ်သင်ញင်မဲနဲ့ မကြမ်းသေးမစဉ်းစားဘဲနဲ့ကိုအာယုံလေးထင်ပြီးတော့စိတ်ကလေးစွဲပြီးတော့တင်းနေတယ်ဒုတိယဆံပေါ်တယ်အဲ့ဒီမှာတော့သမာဓိကြောင့်ဖြစ်တဲ့ပီတိဒုက္ခတွေပါတယ်ဘုပထမဇာကတော့និဝရဏကင်းသွားလို့និဝရဏတွေနိုင်သွားလို့ဖြစ်တဲ့ပီတိဒုက္ခတွေတွေဟိုကြတာသမာဓိကောင်းလို့ပီတိဒုက္ခတွေဖြစ်တယ်ဒါထူးလာနောက်တတိယဇာကြတော့ဘာလို့ဆိုတော့ ပီတိမပါတော့ဘူးတဲ့ပီတိဒုက္ခချမ်းသာရုံလေးသက်သက်ပဲသရုပ်ရဇာကြတော့ပီဒုက္ခတော့မပါတော့ဥပိ္ပခာလေးနဲ့ဖြစ်တယ်ဒါပါပဲသူကအဲဇန်လေးကိုအစစ်အစစ်တက်ပြီးတော့သိမ့်မွေ့ပါအဲဒီတမာရီလေးပါကာမသမာဓိရအောင်ဆိုရင်ဒီကွေသမာသမာဓိဒီကွေရံတော်ရသမာဓိဤလေးပါးသောသမာဓိကိုသမာသမာဓိ မှန်စွာသုလိုက်တည်ခြင်းသမာဓိကိုဥစ္စရိခေါ်သောဤသာသမာသမာဓိပါပဲအဲဒီတော့ကြီးကတော့ဒီနေရာတွေသိပြီးတော့စီစစ်ကြပါဘူးမကြာမီကဒီဟိုကအချို့ပုဂ္ဂိုလ်များကစီစစ်တယ်လို့မဂ္ဂင်7ပါးမြတ်စွာဘုရားဟောတဲ့အခါမှာတဲ့ဇာနဲ့ပဲ

ဆုံးဖြတ်လုပ်တယ်ဒါကတော့ရေကဘလို့တဲ့တတိနားလေတဲ့သက္ကရာဆရာတွေဒီကဆရာတွေကဒီသာမပါပဲနဲ့ဝိပဿနာရှုလို့ဖြစ်တယ်ဆိုတာကျမ်းဂန်နေအထင်ရှားကြည့်နေတာသူတို့ကညတဲ့ထူးပြီးတော့ဆုံးဖြတ်တာပါပဲနေရာပြတာပါပဲသူတို့ကဘုရားဘုရားဘုရား

အဲ့ဒီနိဝရဏတွေကင်းပြီးသွားတဲ့ခါကာလကျမှသမာဓိကောင်းကောင်းဖြစ်သမာဓိကောင်းကောင်းဖြစ်လာတော့ဘယ်နဲ့နေလဲဆိုမှားတဲ့အာရုံနဲ့မှတ်စိတ်တွေကြိုက်ကြတယ်ပရမသမာဓိမကောင်းရင်ကတော့ဒီအကောင်းနဲ့ပင်ရင်မှစိတ်တွေကဆွတ်သွားတော့ဟိုမှာနှိမ့်တဲ့ပြအောင်နေလျှောက်ကြတယ်ဘုရားသိဆိုးပြအောင်နေလျှောက်ကြတယ်ဒါတွေလိုက်ပြီးတော့ဖမ်းပြီးတော့ပဲနေရတယ်အဲသူတို့ငြိမ်းသွားပြီဆိုတဲ့အခါတော့စိတ်ကတခြားမသွားဘူးမှားရအာရုံလေးစိတ်ကလေးကနေတဲ့ပေါင်းတာနဲ့မှတ်သိတာနဲ့ပင်တာနဲ့မှတ်သိတာနဲ့ကိုယ်တာနဲ့မှတ်သိတာနဲ့ သနာလည်းမှတ်သိတာလည်းကြွတာလည်းမှတ်သိတာလှမ်းတယ်လည်းမှတ်သိတာအကုန်လုံးမှတ်စရာအာယုံနဲ့မှတ်သိတဲ့စိတ်နဲ့ကြိုက်ပြီးတော့ကြားတယ်ဟိုမှာချိန်တာပဲလို့ဟိုကအာယုံပေါ်တယ်ဒီကသိတယ်ဟိုကအာယုံပေါ်တယ်ဒီကသိတယ်အာယုံနဲ့သိနေတာကြိုက်ကြိုက်ပြီးတော့ကြားတယ်အဲလိုကြိုက်ပြီးတော့ကြားနေတဲ့အခါကာမအာယုံတွေသွားတဲ့ကာမကာမရာဂလည်းမဖြစ်ဘူးဝိတုကာမကိလေသာကာမတွေကျင်းနေတယ်

နေလို့တယ်ကောသိသိဒီငင်းငင်းနဲ့ကိုယ်ပေါ်ပါပြီးတော့ဒီလိုနာကောင်းနေတဲ့ပီတိတွေဖြစ်ပါလေအဲသူပြင်းပြင်းနေနေလည်းဖြစ်တတ်တယ်သူကမနာသူစရရတယ်ဖြစ်လာကိုယ်ထဲမှာဒုက္ခဆိုတဲ့ကိုချမ်းသာသိချမ်းသာတွေလည်းပဲဒီကအကြီးကျယ်ဖြစ်တာပဲအဲကိုယ်ထဲနေလို့တယ်လို့ကောချမ်းသာပြီးတော့နေတာလေအဲပီတိဒုက္ခလည်းပါတယ်ပြီးတော့

သူပိကာလမယုံမသိပြောမယ်ဆိုရင်ကြီးမှရဟပြုတဲ့ပုဂ္ဂိုလ်ကြီးတွေပေါ်လေဘုရားပါပတိတာပေါ်လေဘုရားလက်ထက်ကလည်းဒီဘုရားပါပတိတာတွေကသူရရတယ်လျှောက်ပြီးတော့လုတတ်တဲ့လူကကြီးမှရပြုတဲ့ပုဂ္ဂိုလ်အဲဒါတွေသူတို့သုံးပြတဲ့ဆိုအဲဒီတော့ဒီမှာဇာရောက်အာမထုတ်ဝင်မယ်လို့ရှင်းဥစွာရောက်တဲ့ဇာမျိုးနဲ့အလားတူဖြစ်တဲ့ဥစ္စာရသမารိဆိုတာဒီမှာယောဂီပုဂ္ဂိုလ်တွေမှာတွေ့ပါတယ် အဲရှင်မလို့သမာဓိညာအားကောင်းလာတဲ့ခါကျတော့နိဝရဏတွေကင်းပြီးတော့ပီတိဒုက္ခတွေလည်းပြည့်လို့ဒါမှပြင်ကြတာပဲဒီဒုက္ခအဲမှားတဲ့အမလေးမသိကလေးဒီကပြီးတော့နေတာလေဥဇာရသမာဓိခဏိကသမာဓိသံဖြစ်သည်တဲ့အဲဒီဟာသမာသမာဓိနဲ့ခဏိကသမာဓိလို့ဒါတွေမှာသိရပြတာပါနောက်ပြီးတော့ ဒုတိယဇာနဲ့ဒုတိယဟာလည်းပါရတာပဲဒီထဲမှာနောက်မကြားမစီရပဲနဲ့ဝိတ္တဝိသရာမပါပဲတဲ့ကိုမှကလေးသတိလေးပြည့်နေတာရှိတယ်။အဲဒီခါကျတော့ဒုတိယဇာနဲ့တော့တူးနေတယ်။ဒါလည်းကဏိကသမารိဝိတ္တဝိသရာပါတော့ပါမှာပေါ့လေမသင်ကြားလို့လို့ဆိုတော့အကျမ်းသာအရဆိုရင်ပါတယ်လို့ပဲဆိုရမယ်။သို့တော်လည်းပဲယောဂီပုဂ္ဂိုလ်တွေမှာတော့အာယုံကြားမယူအောင်သူ့ဟာသူ့ကိုအာယုံလေးရောက်ပေါ်လို့သိနေတာ။ နောက်ပြီးတော့ပီတိကင်းပြီးတော့နေတာရှိတာကတော့သင်ကြားတယ်ပီတိမပါဘူးပီတိမပါဘဲနဲ့ဒုက္ခကြီးတချမ်းသာပြီးတော့မှတ်ကောင်းမှာမဟုတ်ဥရိယပြညာနောက်ပိုင်းနေမှာပါဥရိယပြညာနောက်ပိုင်းတော့ဘင်္ဂညာအဲဒီမှာပီတိမပါဘဲနဲ့ချမ်းသာလေးနဲ့ဖြစ်အဲနောက်ဒုက္ခမပါဘဲနဲ့ဥပိ္ပခာကြီးတဲ့ဖြစ်နေတာဒီလေးပဲဟောဘင်္ဂညာနောက်ပိုင်းနေအဲဘုရားအာရိနဝသတိထူအပ်တဲ့သင်္ခါရုပ္ပခာညာနေမှာဖြစ်တတ်ပါတယ်ဒီမှာအဲဒီမှာ ပီတိဒုက္ခတွေမပါဘဲနဲ့သရုပ်ဇာနဲ့ကိုတူးနေတယ်အဲ့ဒါတွေလည်းဖြစ်ပါတယ်အဲ့ဒီတော့အဲရှုတိုင်းမှာလည်းခဏိကသမารီတွေဖြစ်တာရှိတယ်တဲ့အဲ့ဒီခဏိကသမารီဥပဒနာသမารီတဲ့သမာသမารီပဲဒါတော့မဂ္ဂင်ဖြစ်ပါအဲ့ဒီသုံးပါးပြီးသုံးတော့မဂ္ဂင်ဖြစ်ပါပေါ့ပါသုံးသွားတယ်ဒါကလည်းမပြီးသေးဘူးလားအဲ့ဒီမဂ္ဂင်ဖြစ်ပါပေါ့နဲ့ဥပ္ပုံလေးနောက်ကြရင်ပြောအောင်

မာဝါယမမဲ့ခင်တဲ့ဟိုဘက်ကကူးပုံလေးပြောအောင်အဲဟိုဘက်ကကူးတော့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်လို့ပထမမဲ့ကိုရောက်တဲ့စကံရောက်သွားကိုဒုတိယမဲ့ကိုရောက်တဲ့စကံရောက်သွားကိုတတိယမဲ့ကိုသုံးစကံသုဒ္ဓမဲ့ကိုလေးစကံရောက်သွားတော့အဲဒီမှာတရားဆုံးပြီးတော့အဲဟိုဘက်ကရောက်တော့ဟိုဘက်ကရောက်တော့လည်းပါသေးတယ်ဉာဏ်သာဖြစ်သွားကိုအဲဒါတွေကတော့ပြင်းကြမှာပြောနေနေလေးနိုင်ရတည်သွားတယ် ကဲကိုယ်နဲ့လေးဆောင်းပုဂ္ဂိုလ်တစ်ခုတော့ဆိုရအောင်မွေလေးကောင်းကမွေလေးကောင်းလေးပါဗုဒ္ဓလေးပါ